9နာရီနဲ့58မိနစ်အချိန်မှာတရားပွဲစပါသည်ယနေ့တရားပွဲကခါတိုင်းကဟောနေတဲ့အသီဝိသောပမတုတ်တံအဲ့ဒါကိုဆက်ဟောပါမယ်မြန်မာလူကတော့လွတ်အောင်ပြေးထားအသင်လူသားတဲ့ဗာတရားလဲ ဒီဒီထားအတင်လူသားပါဗျာဒါမြန်မာလူမှတ်လို့လွယ်အောင်လို့ပါမွေရင်းတော့ကတော့အာဒီဝိသောပမတို့အလွန်ပြင်းထန်တဲ့မွေကြီးများရဲ့အစိတ်နဲ့ဥပမာမေးပြီးတော့ဟောထားပါတယ်ဒါတော့ဒီတုတ်တန်ရဲ့မူရဇလံအကြောင်းတရားလေးတွေကိုအာသိရမြင်ရအောင်လို့ဒါလေးကိုနည်းနည်းလေးပြန်ပြန်ပြီးတော့မှဖတ်ပြရအောင်နော် ဒါမှဒီဇလန်းရဲ့သဘောတရားလေးတွေမမေ့အောင်လို့အဲ့တော့ဓမ္မမောကနေပြီးတော့မှအခုမြင်ရတဲ့ဟာလေးကို မွေမွေတင်းယောက်ျားဟူသည်ယောဂီကိုဆိုလိုဤအဲ့ဒါလိုလေးပြန်ပြီးတော့ဖတ်ပေးပါအောင်เนาะဓမ္မပြန်ပြန်ပြီးတော့နားရဲဆွဲသွားအောင်မွေတင်းယောက်ျားဟူသည်ယောဂီကို ဆိုလိုဆိုလိုပါသည်ဟွန်းမွေတင်းလေးကောင်ဟူသည် ဓာတ်ကြီးလေးပါးကို ဆိုလိုပါသည်ရန်သူငါးယောက်ဟုသည်ခန္ဓာငါးပါးကို ဆိုလိုပါသည် အတွင်းရန်သူဟုသည်နန္ဒီရာဂကို ဆိုလိုပါသည်ရွာပြက်ထဲကအိမ်၆လုံးဟုသည်ဒွါရ6ပါးကိုဆိုလိုပါသည်ဓမြ6ယောက်ဟုသည်အာယုံ6ပါးကိုဆိုလိုပါသည်မြစ်ကြီးဟုသည် ဩဃလေးပါးကိုဆိုလိုပါသည်ဒီဘကံဟူသည်တက္ကာယဥပါဒာနှင့်ခန္ဓာ၅ပါးကိုဆိုလိုပါသည်တိဖောင်ဟူသည်မဂ်ကင်၈ပါးကိုဆိုလိုပါသည်လက်ခြေဖြင့်လှောဟူသည်အာထုံမှုလုံလဝိရိယကိုဆိုလိုပါသည်ဟောပကံဟူသည်ခေမဟုခေါ်သောဘေးကင်းရာနိဗ္ဗာန်ကိုဆိုလိုပါသည် လွတ်မြောက်သွားသူပြမနာဟုသည်ယဟန္တာ ပြမနာကို ဆိုလိုပါသည်လမ်းညွန်ပြသူဟုသည်မြတ်စွာဘုရားကိုဆိုလိုပါသည်အဲဟုတ်ပြီဒါမနေ့ကတော့ကနံပါတ်2ဖြစ်တဲ့မွေကြီးလေးကောင်ကိုသဘောလက္ခဏာသိအောင်လို့ဝိပဿနာတရားထုတ်တဲ့အခါမှာသဘောလက္ခဏာတွေသိအောင်လို့သူတို့ရဲ့သဘောလက္ခဏာတွေကိုပြောခဲ့ပြီးပါပြီဒါတော့ဒီနေရာမှာမြတ်စွာဘုရားကခန္ဓာ အဲမွေးကြီးလေးကောင်နဲ့ဓာတ်ကြီးလေးပါးကိုဥပမာပေးပြီးတော့ဟောထားတာဖြစ်ပါတယ်ဓာတ်ကြီးလေးပါးအတွက်မွေးကြီးလေးကောင်ရဲ့ဥပမာနဲ့ဒါတော့ဓာတ်လေးပါးမှာဓာတ်လေးပါးမှာတော့ပထဝီဓာတ်ဒီပြောခြင်းမာခြင်းသဘောလက္ခဏာရှိတယ်အဘောဓာတ်ဒီရိုးစီဖွဲ့စည်းတတ်တဲ့သဘောလက္ခဏာရှိတယ်တေဇောဓာတ်ကဥဒတ်တဲ့သဘောနှွေးတတ်တဲ့သဘောအေးတတ်တဲ့သဘောလက္ခဏာရှိတယ်ဝါယောဓာတ်ကတော့ထောက်ကန်တွန်းကန်လှုပ်ရှားတတ်တဲ့သဘောရှိတယ်လို့သူ့ရဲ့မူရင်းလေးတွေမနေ့ကပြောခဲ့ပြီးပါပြီ။ ဒါတော့အဲ့ဒီဓာတ်ကြီးလေးပါးဟာမိမိရဲ့ခန္ဓာကိုယ်မှာမရှိမဖြစ်လိုအပ်တဲ့ဓာတ်ကြီးလေးပါးပဲအဲ့ဒီတော့အဲ့ဒီဓာတ်ကြီးလေးပါးကိုအမိပြုပြီးတော့မှရုပ်အဲရုပ်ခန္ဓာကိုယ်ဖွဲ့စည်းထားတယ်ဒီနေ့ရုပ်ကလစီတွေဖွဲ့စည်းထားတယ်ဒီယုတ်ကလစီတွေဖွဲ့စည်းထားတာဖြစ်တဲ့အတွက်ကြောင့်မလို့ခန္ဓာကိုယ်ရဲ့အစိတ်ပိုင်းမှန်သမျှဘယ်ပိုင်းမှမဆိုအဲ့ဒီဓာတ်ကြီးလေးပါအမြဲတမ်းရှိတယ်။ဒါတော့ဓာတ်ကြီးလေးပါနဲ့တူတဲ့မိမိရဲ့ခန္ဓာကိုယ်ကိုလည်းပဲမိမိက အမြဲတမ်းအမြဲတမ်းအမြဲတမ်းဘယ်အပိုင်းလေးကိုမှမကြံဘူးနော်ဒီဘက်ကတော့အရေးမကြီးပါဘူးဆိုပြီးတော့ကိုကိုကိုအရေးမကြီးဘူးထင်ပြီးတော့မှမပြုတ်မစုမအာမပြုတ်မစုပဲထားတဲ့အပိုင်းရှိရလားမရှိပါဖေဟာမရှိဘူးနော်ဆံပြာအစခြေသေးအဆုံးအမလေးခြေသေးခြေသေးအဆုံးလို့ပြောတာကကို့ဘာသာကိုခြေသေးဘလောက်ပြင်တယ်လဲဆိုတာဓကမတွေကမိုးသိရတာက ခြေစဲအဆုံးခြေစဲတစ်ခုအထိပြင်တာဟိုးဆံပြားတော့မပြောနေတော့ငငယ်တည်းပြင်လိုက်တာတိုးလိုက်ရှေ့လိုက်ဝါလိုက်ဖြူလိုက်နီလိုက်နော်အမေလေးပြင်လိုက်ကြတာပြင်လိုက်ကြတာပြောမနေနဲ့တခါနဲ့ဦးစင်းတို့ပဲအေးတဘာပြင်စံဖြူတခါတည်းရှေ့လိုက်ရိတ်ရှေ့လိုက်ရိတ်နဲ့လားရှေ့လိုက်ရိတ်ပဲအဲ့တော့ရှေ့လာတဲ့အခါမှာကိုကကြိုက်နေတော့ပြင်းနေရတာကိုပင်မနဲ့လို့ထင်လား မထင်ပါဘုရားမထင်ပါဘူးကို့မှာရှိတာလေးပြင်ရတာကိုရှိနေတာလေးကိုလည်းသဘောကျတယ်သဘောကျတဲ့အတွက်ကြောင့်မလို့မလို့စပင်းလေးများတချောင်းလောက်ကျွတ်သွားရင်အကုန်ပါပြီဟဲ့ငါစပင်းနေလက်သေးလေးများပဲသွားရင်ဟာပြစ်ပါပြီအလှငါမွေးခဲ့ရတာလင်္ကာ6လလက်သေးတစ်ချောင်းမွေးထားတာဟလာလွယ်တာမှတ်နေဒါတော့နော်ပြုစုရတာဓာတ်ပြမပါဘူးအရေးကြီးတာမပါသေးဘူးဒါအသေးဆုံးအပေါ့ဆုံးပြုစုရတာပြောတာအဲ့ဒီတော့စဉ်းစားကြည့်နော်မိမိတို့ရဲ့ခန္ဓာကိုယ်ဟာ အဲ့ဒီအခုပြုစုနေရတယ်ဆိုတဲ့ခန္ဓာကိုရှိနေတော့လဲသဘောကျနော်သဘောကျအောင်မကောက်တွေ့တာတတ်မဲ့နဲ့တည်းပြုစုအာဘာကြိုက်တယ်လဲသူဘာကြိုက်လိုက်လုပ်ပေးအောင်နော်သူ့အလိုက်အလိုချလိုက်ပြီးတော့လုပ်ပေးနေရတယ်လုပ်ပေးနေရတာနော်ဒါကို့အလိုချလဲလိုက်လို့ကို့အလိုချဆိုတာအမှန်ကတော့ဟောကိုဆိုတဲ့တဏှာပေါ့လေတဏှာကသပင်လေးကိုဒီပုံလေးမှာကြိုက်တယ်ဆိုရင်ဒီပုံဖြတ်ဟိုအယောင်ကြိုက်ဟိုလိုလို့နော်ဒီလိုဒါတော့ဒါကဒါခေါင်းကသပင်ရှိသေးတယ်ဟောမျက်နှာမှာဘလို့ချဲမှာလဲ နှထောင်းကဘာဝက်မှလဲနားကဘာဝက်မှလဲလက်ဘင်းကဘာစွတ်မှလဲနော်လက်ကလက်လက်ညိုးတွေကဘာတွေဘလို့လက်စွတ်တဲ့ဝက်မှလဲဘလို့မျိုးစားလဲခန္ဓာကိုယ်ကဘလို့ဝက်စားလဲဘယ်ရာဒီဘာဒီဇိုင်းလဲနော်ဒီလိုတွေမြို့မြို့ရှိတယ်နော်ခါဝက်ကဘယ်လိုလဲနော်ရာဒီအလိုက်ကြည့်ပြီးတော့နော်ဆင်လိုက်ကြတာဆင်လိုက်ကြတာဟိုးခြေသေးရောက်တော့နော်အဲ့တော့ခြေအစကောင်းဆုံးပြုစုလဲရတာပြုစုလဲရတာ ခန္ဓာကိုယ်ဆိုလို့ရှိရင်လည်းမလေးရိုးရိုးလေးကျွေးမကြိုက်ဘူးတဲ့ငါဒီလိုဖြစ်တယ်ဆိုသူ့အကြိုက်မှာနော်လမ်းပေးရတော့မလေးဘာဖြစ်တယ်ညာဖြစ်တယ်ဆိုအကောင်းစားမှကျွေးရတာကောင်းစားမှနော်သူကြိုက်ပြီဆိုတာကိုဝေးခြင်းဝေးပြီစီဈေးကြီးခြင်းကြီးပြီစီမရောက်အောင်သွားစားတယ်နော်သူကြိုက်ပြီဆိုတဲ့အထယ်မျိုးကြလို့ရှင်လည်းပဲဘလောက်ပဲဈေးကြီးကြီးခရက်တစ်ကနေအကျွေးဝယ်ထားတာပဲနောက်မှပြီးတော့သုံးလေးလဆက်ပေါ်လေဟလားဒါတော့ဒီလိုမျိုးကားဆိုအားစက်ကောင်းတာတဲ့ကားဘိန်းလိမ့်တာတဲ့မလိုချင်ဘူး ကားဘေးလိမ့်တာတွေမလိုချင်ဘူးဒီခန္ဓာကိုယ်ကြီးကိုတင်ပြီးတော့သွားဖို့အတွက်နော်နောက်ဆုံးပေါ်ကမှစီကျင်တာနော်ဒီခန္ဓာကိုယ်ကြီးကတောင်းတောင်းအတင်မခံဘူးမဲ့အကြီးကွာဟောင်းနေပြီလူကြားတဲ့သူရှစ်ဆရာကြီးဟောလှုပ်ပုံလှုပ်ပုံဒါတော့မဟုတ်ဘူးလေဒီကရွေ့တာပဲဘိန်းလိမ့်နေသွားတယ်လေမလိုချင်ဘူးလူကြားတဲ့သူရှစ်ဆရာကြီးဆိုတော့ဩဒါကြီးကိုကားအသက်ပေါ်တင်ပေးရတယ်ပြုစုရတာပြုစုရတာအပြင်အရောအတွင်းအရောနော်ဒါတော့ gain မနေ့ထလဲနာနဲ့ကြည့်လိုက်ပါဦးမြားနော် သွားတိုက်တယ်ဟမ်သွားတဲ့တန်အစားလို့ဒီသွားတဲ့တန်မျိုးကတရုတ်ကလာတာမကောင်းဘူးနော်ဘယ်ကလာမှသွားတိုက်စေအာဘယ်ဟာမျိုးအမျိုးအစားမှကောင်းတာနော်ဒီလိုကင်တဲ့ခွက်တောင်မှဘလို့မှဒါမျိုးအဲ့ဒါတော့နော်မနေ့ကစကြီးများတာလေပြီးလို့ရှင်တခါတည်းဟာခန္ဓာကိုယ်သစ်တပက်ကဘလို့မှနော်ရေချိုးရင်ဘလို့ဖတ်ပြမင်းမနဲ့ကဲခန္ဓာကိုယ်သူ့ပေါ်ပြုစုတဲ့အခါမှာ तू ကလာပြီးတော့တင်တဲ့ဟာတွေ तू ကလက်ခံလားနာကိုကြီးကအကုန်လက်ခံပါတယ်ခင်ဗျာ ကိုပြုစုတဲ့ပစ္စည်းတွေကိုကိုကနေပြီးတော့ဒါလေးပဲရှိတယ်နင်ဒါလေးနဲ့ဒါလေးနဲ့တန်တော့ဆိုတာကို तू ကကိုကဈေးစစ်တယ်ခန္ဓာလက်ခံသလားလို့ပြောတာမရပါဗျာအဲအဲ့ဒါပြောတာအဲ့ဒါပြောတာခန္ဓာကြီးမြတဲ့အကြောင်းပြောနေတာနော်ကိုရှိတာလေးနဲ့တောင်ချွတာကျင်တာတောင် तू ကလက်မခံဘူးနော်အဲ့ဒါမျိုးဒါစားတဲ့ခါကျရင်ဗမလေးမနေ့ပိုင်းဆိုငါတို့ကဘာမှအမဲတုံးမဲ့ထောပဲဘာတစိမ့်မှနဲ့ကြီးမများဘူးလား ကြီးများပါတယ်ဆရာလေပေါင်းမုံတောင်ဘယ်ဒစိမ်မျိုးမှာပေါင်းမုံမှာစားတာဆိုပြီးရွေးလျရတာကြည့်ရတယ်လို့ပဲတခါတည်းမပြီးနိုင်ဘူးဒါလေးတခုစားဖို့တို့ကိုနော်အတိဘလို့အတိမှာအတကြားရများတဲ့ခါစားရများတဲ့နဲ့ဇပွဲပေါ်မှာတင်ရှားတွက်လိုက်ရတဲ့ဘယ်ဟာဘယ်လောက်ကယ်လိုရီနဲ့မလို့သူ့ကိုတွက်ဖို့အရေးကိုမပြီးနိုင်ဘူးဒီဇပွဲပေါ်တွေမှာကြီးများနေတာပြောပါတယ်နော်ဝက်တဲ့အဝက်စားဟာဒီရှင်ကအေးတယ်ထူထူပေးဟာဒီဒီဇက်ကနောက်နောက်ကျနေပြီနော်ဒါတွေကောင်းတဲ့အမျိုးအစားအခုခရစ်စမတ်ရှော့ရသည်မှာသွားပြီးတော့ဝယ်လဲအောင်ခိုင်းတာလေခိုင်းမလား ထိုက်ပါတယ်ခင်ဗျာနော်သူ့ကိုသွားဝက်တယ်လုံရင်ပြီးတော့အာမရဘူးလုံရင်ပြီးတော့ဆိုတော့မရဘူး तू မကြိုက်ဘူးလေအဲ့ဒီတော့သူ့အပေါ်မှာသွားတင်သမျှကိုကြည့်နော်ကြီးများပုံပြောပါတယ်လှုပ်ပေးရအေးပါဝယ်ပေးပါမယ်ဆိုပြီးတော့ဝယ်ရတယ်နော်စားရပဲလက်ကြီးများတာပဲဝတ်တယ်ပဲလက်ကြီးများတာပဲဆေးဆိုလက်မလေးဘယ်နဲ့ငန်းလာတဲ့ဆေးမနဲ့အမလေးနောက်ဆုံးကြတော့ရေစားစားကြရတာပါပဲဟုတ်လားပြန်ပြီးတော့ရေစားပဲရေကြတာဟုတ်လားနော်ဘယ်ဟာလှုပ်လှုပ် ဒီခန္ဓာကိုကြီးများတာပြောတာနော်ဒါတော့စဉ်းစားကြည့်နော်မိမိတို့အဲ့ဒီဓာတ်ကြီးလေးပါးနဲ့တိဆောက်ထားတဲ့အမာခံတိဆောက်တဲ့ခန္ဓာကိုဟာအဲ့ဒါလောက်ပင်ပြုစုတော်လဲပဲနော်သူကပြုစုတိုင်းမကျင်တာဘူးလက်မခံဘူးဒါတော့ဘာတယ်လဲဆိုလို့ရှိရင် မွေကြီးလေးကောင်နဲ့တူတဲ့သဘောတရားတွေကိုမြတ်စွာဘုရားဟောတာရှိသေးတယ်နော်ဒီခန္ဓာကိုယ်ကြီးအဲမွေကြီးလေးကောင်ကိုပြုစုတဲ့ပုဂ္ဂိုလ်ဟာ ပြုစုတဲ့ပုဂ္ဂိုလ်ဟာနံပါတ်ထားပါတော့နော်သူဒီရဲ့မွေကြောင့်မလို့မွေကြီးမွေကိုပြုစုတဲ့ယောက်ျားမှာအကျိုးမဲ့တွေဖြစ်စေသလိုပဲဒီမွေကြီးလေးကောင်နဲ့တူတဲ့ဟောဒီခန္ဓာကိုယ်ကြီးဓာတ်ကြီးလေးပါပေါ့လေဒီဓာတ်ကြီးလေးပါနဲ့ဖွဲ့စည်းရတဲ့ဒီခန္ဓာကိုယ်ကြီးကိုပြုစုရတယ်အမတန်ခက်ခဲတယ်တဲ့အဲ့ဒါတော့သူ့ကိုပြုအဲသူ့ကိုပြုစုရတဲ့ခါတွေမှာကင်တွဲရတဲ့ခါတွေမှာကိုယ့်အတွက်ပြန်ပြီးတော့ဘေးဆိုးကျိုးတွေရဖို့မကောင်းကျိုးတွေရဖို့မြတ်စွာဘုရားကမွေလေးကောင်နဲ့ဥပမာတင်စားပြီးတော့ဟောထားပါတယ်။ နံပါတ်1ကတော့တဲ့မွေလေးကောင်ကိုပြုစုရတဲ့ခါကျတော့နော်တကောင်ကရေချိုးခြင်းပဲတကောင်ကအိတ်ခြင်းပဲတကောင်ကစားခြင်းပဲတကောင်ကဟိုနာဒီနာသွားခြင်းပဲဒါတော့မွေတိုင်းကတယောက်တည်းဒါတော့ဒီမွေတိုင်းတယောက်တည်းကမွေလေးကောင်ကိုတော့တစ်ချိန်တည်းမှာသူစိတ်ကျင်တဲ့အောင်ပြုစုဖို့လွယ်ပါမလားလွယ်ပါဗျာမလွယ်ဘူးမလွယ်ဘူးအဲ့ဒီတော့မွေလေးကောင်ကသူ့ကိုပြုစုဖို့မွေတင်းကနော်ဟာဟိုတကောင်ပြီးတကောင်နဲ့တကောင်ကသူတို့ဆန္ဒချင်းမတူဘူး မတူတဲ့အတွက်ကြောင့်မလို့တကောင်လှုပ်ချင်တာကိုသွားလှုပ်ပေးရင်နောက်သုံးကောင်ကကျင်တတ်ပါမလားမကျင်တတ်ပါခင်ဗျာမကျင်တတ်ဘူးလေဒါတော့သူ့လှုပ်ရင်ငါလည်းလှုပ်ပေးလေသူကဒီလိုပဲအဲ့ဒါလိုတောင်းဆိုတယ်သူတို့ကလည်းဒါတော့မွေကြီးလေးကောင်ကိုပြုစုရတာအမတန်မှနော်ကျွေးရမွေးရရေချိုးရပြုစုရတာအကုန်လုံးအမတန်ခက်တယ်လို့ပဲအမတန်ခက်တယ်လို့ပဲတဲ့နော်ဟောဒီခန္ဓာကိုယ်ကြီးမှာလည်းပဲဒုရုပဋ္ဌာနာတော့ နော်မွေကြီးလေးကောင်ကို ပြုစုရဒီလိုပဲဟောဒီပထဝီအာဘောတေဇောဝါယောဆိုတော့ဓာတ်ကြီးလေးပါးကလည်းပဲအမတန်ပြုစုရခက်ပါတယ်တဲ့ကိုင်နေ့စဉ်နေ့စဉ်ပြုစုရတာကိုကြည့်ပါကိုယ်ခန္ဓာကိုယ်မကြောက်ကိုယ်ရထားတဲ့ခန္ဓာကိုယ်မကြောက်ကိုယ်ကနှစ်သက်တဲ့နော်ဘဝတဏနော်ဒီတက္ကာယဒိဋ္ဌိဆိုတဲ့ငါပဲဆိုတဲ့အယူမကလည်းရှိနေလို့နော်ကိုယ်ခန္ဓာကိုယ်တတ်မြတ်တဲ့တဏှာယာကကလည်းရှိနေလို့သာလေအဲ့ဒီအပြစ်တွေကိုမမြင်တာ ဒါပေမဲ့ပြုပြုစုရတာကြာကြာလာတဲ့အခါကျတော့ထားပါတော့ခန္ဓာကိုယ်ကိုသပင်မဲ့ကြည့်လိုက်စမ်းနော်သပင်တွေကိုအမျိုးမျိုးကိုကနော်ပြုစုထားဖိလိမ့်ထားပေမဲ့လည်းပဲဆိုးထားပေမဲ့လည်းပဲကိုကတော့ဘယ်မဲမဲတဲတဲလှလှပပပြူပြူမြင့်မြင့်ကလေးလိုနေခြင်းနဲ့ဒါပေမဲ့သူတို့ကကို့အလိုလိုက်ရလားမလိုက်ပါဗျာမလိုက်ဘူးကျွတ်တော်ဟာကကျွတ်ဖြူတဲ့ဟာကပြူကောက်တဲ့ဟာကောက်လိမ့်တဲ့ဟာကလိမ့်နော်အယောင်ပြောင်းတဲ့ဟာကပြောင်းတယ်ဒါတော့ဒါဒါဓာတ်တရဲ့သဘောတွေပဲ ဟောခန္ဓာကိုယ်ကြီးကြည့်လိုက်အောင်နုနုပြိုပြိုလေးဖြစ်အောင်လို့လိမ့်ချဲပြီးတော့မှအမြဲတမ်းကိုယ်ကလှအောင်လုပ်ပေမဲ့သူကတော့အယုတ်ဆိုးရပဲကြီးပဲအချိန်ရှိသေးရသွားနေတာနော်သူကကိုယ်လိုတစ်ခါမှမလိုက်ဘူးအာသူစားကျင်ပါတယ်ဆိုလို့တစ်ခါကြွေးထားပြန်တယ်ကဲတစ်ခါနေပြီးပြန်ရောလားမပြီးပါဗျာမပြီးဘူး तू ကြိုက်တာကိုဒီနေ့ကြွေးဩ तू ကဒါလေးကြိုက်တယ်ဆိုတာနောက်တနေ့ကျတော့ဒါကြွေးနှစ်ရက်ရှိပြီနောက်တနေ့ကျတော့တစ်ခါထပ်ကြွေးသုံးရက်ရှိပြီစားသေးလား မစားကျင်တော့ပါဘူးမစားကျင်တော့ဘူးသူပဲကြိုက်တယ်ဆိုပြီးတော့ကြွေးတယ်၃ရက်လောက်ကြာတော့နေ့ဟာဒါကြီးပဲလားဆိုတာလာတယ်ခန္ဓာကြီးမများဘူးလားကြီးများပါတယ်ခင်ဗျာများပါတယ်အဲ့ဒါကြတော့ gain စားနေကြလေးကနေပြောင်းပြီးတော့စားလိုက်ကြအောင်အစီစိတ်နေစားပြီးတော့အချိုးအချင်းလေးဆိုတော့တကအချင်းဆက်ကလေးစားရပြန်တယ်အဆက်တကြီးပဲအချင်းလေးပဲစားမှများတော့ဟောအီစိတ်လေးစားခြင်းနဲ့အချိုးလေးစားခြင်းနဲ့တခါရနေတိုင်းရှိသမျှနေတိုင်းရှိသမျှနော်ဒီရှာရှာတခုတည်းကိုအကဲခတ်ရတာကိုတော်တော်ခက်တယ်နော် ရှာတခုတည်းကိုပြုစုရတာကိုတော်တော်ခက်တာနော်ဒါကြောင့်အာယုံ၅ပါးထဲမှာနော်ပြုစုလို့အခက်ဆုံးကရှာတဲ့ခိုင်ဘုသူအခက်ဆုံးလဲရှာပါဗျာရှာရှာရှာကအိုသွားပြီမဲ့အိုလည်းအချက်ကပြောင်းသွားတယ်ဆိုတော့အဲ့ဒီရှာကိုပဲတစ်နှစ်ကိုနှစ်ခါလောက်တော့အနည်းဆုံးနော်သူပြုစုကျွေးနေရတာဒါတော့မနေ့နဲ့မနေ့နဲ့ညနေတူရင်မကြိုက်တော့ဘူးမနေ့မနေ့တစ်မျိုးညနေတစ်မျိုးစားမှကျင်တတ်တယ် နော်ဒါတမျိုးတည်းကိုအာယုံလဲ breakfast လဲဒါ lunch လဲဒါ dinner လဲဒါဆိုရင်နော်နှစ်ရက်ဆိုတော့အဲ့ဒါပေါက်ကွဲပြီးတော့မှတ်တော့နော်နေငါဒါကြီးပဲကျွေးနေရလားမစားဘူးဆိုတော့ဟောတပင်းပေါက်တော့ဘယ်ရမလဲသွားဝယ်ပေးရတာပဲလေနော်ကိုကဘလောက်ပဲသူစားကျင်တာတွေကိုညာကြီးတကောင်စားကျင်လဲထကျွေးရသေးတယ်ကဲနိဒာစောကြီးအော်ကျွေးရသေးတယ်အချိုမအော်ကျွေးရသေးတယ်ဘယ်တစ်စိမ့်မှဟောအဲ့ဒီတစ်စိမ့်ရအောင်ရှာရတယ်အဲ့တော့အစားအစားမလို့အဝက်အဝက်မလို့အနေအနေမလို့နော်ဘက်ဆောင်ကနေပြုစုပြီးတော့နေရတာ အဲ့ဒီလိုပဲပြုစုတော်လည်းပဲနော်သူကနေပြီးတော့ကျင့်တတ်နိုင်ရလားမကျင့်တတ်နိုင်ပါဗျာမကျင့်တတ်နိုင်ဘူးတဲ့မကျင့်တတ်ပဲမကျင့်တတ်တော်လည်းပဲမိမိတို့မှာပြုစုရတာသူများကိုပြုစုရတာဒါကိုကမကျင့်တတ်လို့နော်ပေါက်ကွဲတာကိုယ်ခန္ဓာကိုပြုစုရတာကြတော့အပြစ်ကလို့မြင်ရလားမမြင်ပါဗျာမမြင်နိုင်ဘူးကိုယ်ဘာသာကိုကြတော့တဏှာလေးနဲ့ဆိုတော့လေအဲ့ဒီတော့ကိုကသာ ပြုစုနေတာနောက်ဆုံးကြတော့ gain နာကျင်ကြတော့မနာပဲနေရလားဗျာ မနေပါဗျာအိုရင်ကြတော့ကမိုးပဲနေရလားဗျာမနေပါဗျာအာစားလိုက်တဲ့ဆေးတွေလည်းနေတိုင်းနေတိုင်းတခါတည်းနော်ဦးဇင်းဆိုလည်းအခုစားနေရပြီအရှင်ပြအသက်ကဘလောက်ရောက်ပြီဒါလေးလည်းထည့်ပါဗျာဒါလေးလည်းထည့်ပါဗျာဒါလေးလည်းထည့်ပါဗျာနဲ့သူတို့သူတို့ကလာပြီးတော့ဆေးမျိုးတွေတိုးတိုင်းဦးဇင်းမှာစားလိုက်ရတာပဲကြီးလို့စားသလိုပဲစွန်စားပြီးပေါက်ပေါက်ထည့်နေရတာ နော်လင်း90လုံးရှိနေပြီဒါတော့နော်အဲ့ဒါလိုတာထည့်နေတာမှကြိုက်ချိန်ရှိကြိုက်တာပဲနာချိန်ရှိ နာတာပဲကဲဩငါကတော့သူ့စိတ်ဒီနေ့လင်း90မျိုးတက်ကျွေးလိုက်ရတာလို့ तू ကအနာမပြောင်းဘူးနော်ကံကိုကတာပြုစုရတယ် तू ကနာရိကမပြောင်းဒါတော့ကောင်းပြီနော်ဟောဒီခန္ဓာကိုယ်ကြီးကိုပြုစုရတာမွေကြီးလေးကောင်ပြုစုရတယ်နဲ့ဘာထူးသေးလဲအတူတူပါဗျာအတူတူပဲကဲနောက်ဆုံး အဲ့ဒါလောက်နော်အစားအသောက်နေထိုင်ပြုစုပြီးတော့မှဘက်ဆောင်ကပြုစုထားတာတောင်မှပဲနည်းနည်းလေးမမှားလိုက်နဲ့သူ့အကြိုက်နဲ့မတွေ့ရင်ချစ်ချင်းဆန္ဒပြတာချစ်ချင်းဆန္ဒပြတာကဲဒါတော့စိတ်ဆိုးမွေးဟာနော်သူ့ကိုအဲ့ဒါလောက်ပဲရစ်ရှည်လာများပြုစုလာခဲ့ပေမဲ့လေသူ့ကိုပြုစုလို့နော်နည်းနည်းလေးနော်ချွေရင်းလာလို့ရှင် ပေါက်တတ်တာပဲပေါက်တတ်တာပဲ ဒါတော့အဲ့ဒီလိုမျိုးရန်ကများတယ်ဒီတိုင်းပဲပထူအာဘောတိဇောဝါရောဟိခန္ဓာကိုကြီးရနော်ကိုကတော့ဒါပြုစုလိုက်ရတာပဲပေါင်းစုံကိုပဲပေါင်းစုံကပြုစုပြီးမဲ့လည်းပဲနည်းနည်းလေးသူနဲ့မတက်တာမလုပ်လိုက်နဲ့နော်ချက်ချင်းဖောက်ပြန်တာအကျိုးမထားဘူး reaction ချက်ချင်းပြတယ်ဒါတော့ကောင်းပြီမွေကြီးလေးကောင်ကို ပြုစုရတာအမတန်ခက်ခဲသလိုပဲတဲ့ဒုရူပဋ္ဌာနာတော့ ဟောဒီပထူအာဘောတေဇောဝါယောဆိုတဲ့ဓာတ်ကြီးလေးပါကိုပြုစုရတာလဲခက်ခဲပါတယ်တဲ့နံပါတ်1ကမွေလေးကောင်ကိုပြုစုရတာခက်ခဲသလိုနော်ဓာတ်ကြီးလေးပါကိုပြုစုစောင့်ရှောက်ရတာလည်းပဲခက်ခဲလာပါတယ်တဲ့ဒါနံပါတ်1နော်နောက်နံပါတ်2ကဘာလဲဆိုရင်အကျိုးမဲ့ဖြစ်စေခြင်းအကျိုးမဲ့ဖြစ်စေနေတဲ့ဟာပေါ့နော် ဒုရာဒရတော်ဒုရာဒရတော်ဆိုတာမွေတွေကိုအိမ်နာရောက်ပြီဆိုလို့ရှိရင်မွေကြီးခဲမွေကြီးခဲလို့မြင်လို့ရှိရင်ဘသူအများပြေးပြီးတော့မွေကြီးကိုသွားဖက်တယ်လေဖက်တယ်လို့ရှိလားမရှိပါဗျာပလိမြင်သားနဲ့တခါတည်းကြောက်လို့ထွက်ပြေးတဲ့လူနဲ့ယွန်းလို့ထွက်ပြေးတဲ့လူနဲ့ဒါတော့မွေးဆိုတာအနာကိုချင်းကပ်နိုင်ခဲ့တယ်သူနာကိုသွားပြီးတော့သွားနိုင်ခဲ့တယ်နော်ယွန်းစရာကောင်းလို့မသွားတာတမျိုးနော်ကြောက်လို့မသွားတာတမျိုးဥစရာနှစ်ခုလုံးပါတယ် ရွလဲရွနဲ့ကြောက်လဲကြောက်တယ်နော်ဒါတော့မွေမြင်ရွလဲရွနဲ့ကြောက်လဲကြောက်တယ်အယုတ်ကြီးတကယ်အသက်ဝင်တဲ့အယုတ်ကြီးတွေ့ရင်ဒါမှတကယ်မွေထင်ပြီးတော့အဝေးကြီးကိုပတ်သွားမွေကိုကြောက်လဲကြောက်တယ်ရွလဲရွနဲ့ဒါကြောင့်မလို့နော်ဒုဒုရသရတော်ဆိုတာမွေဆိုတာမြင်လိုက်ပြီဆိုရင်လူတွေကကြောက်တာနဲ့ယွန်းတာနဲ့နော်အဲ့ဒါကြောင့်မလို့သူ့နားကိုသွားဖို့ချင်းကပ်ဖို့ခဲရဲတယ်လို့ပဲနော်ချင်းကပ်နိုင်ခဲ့တယ် နော်အနာကိုသွားနိုင်ခဲ့တယ်ယွန်ကြလို့ကြောက်ကြလို့အဲ့ဒီလိုပဲတဲ့နော်ပထူအာဘောတေဇောဝါယောကင်ဓာကြီးလေးပါးနဲ့ဖွဲ့စည်းထားတယ်ဖွဲ့စည်းထားတဲ့ခန္ဓာကိုသူများမကြည့်ပါနဲ့သူများကိုသွားမကြည့်ပါနဲ့ကိုယ်ခန္ဓာကိုယ်နဲ့ကိုမျိုးလုံးလေးအာယုံပြုပြီးတော့မှိတ်ကြည့်လိုက်စမ်းကိုယ်ဘာသာကိုယ်မကြောက်တာမယုံမရှားတာထွက်လာတဲ့အညစ်အကြေးတွေဘာများကောင်းသေးလဲမကောင်းပါဗျာမကောင်းပါဗျာဒါပေမဲ့ကိုယ်ဘာသာကိုယ်ကြောက်တော့ပင်မနေရလား မပင်မနိုင်ပါဘူးမပင်မနိုင်ဘူးမလေးတခါတုတ်လဲရတင်လဲရပြင်လဲရဆင်းလဲရရှင်းလဲရအမွေတွေဖြန်းလဲရနဲ့နော်ဒါတော့တကယ်တမ်းစဉ်းစားကြည့်တော့နော်သူကဒီဟာကကိုဟာနဲ့ကိုမကြောက်တာမယွန်တာ ကိုခန္ဓာကိုယ်မှာတန်ရှင်းရေးလှုပ်ပေးနေရတဲ့အညစ်အကြေးကိုသူများဟာကိုယ်တာသွားပြီးတော့လှုပ်ပေးကြည့်စမ်းစိတ်ကဘလို့ဖြစ်သွားပြီလဲယွန်ပါယွန်ပြီမကချင်တော့ဘူးမွေကြီးတွေ့သလား ဒါမျိုးတွေတွေ့ငါထမင်း10ရက်လောက်အစားပြစ်တယ်ဘာညာဖြစ်လာရကြတော့အမှကိုကိုကြတော့မဖြစ်ဘူးဗျာဘာဖြစ်လို့လဲဆိုတော့ကိုကိုတိုင်ကြတော့ဖြစ်ဟိုရင်ဖြစ်ချင်တာကိုနော်လှကျင်တာပကျင်တာဘဝတဏှာကလည်းရှိຢာကတဏှာကလည်းရှိဆိုတော့အဲ့ဒီတဏှာအရှိကလေးကြောင့်မလို့ကိုကိုကိုကြတော့မမြင်ဘူးသို့တော့အဲ့ဒီလိုပဲမမြင်တော့လည်းပဲဟောတဖြည်းဖြည်းတဖြည်းဖြည်းနဲ့ကြာကြာကြာကြာကြာကြာလာတဲ့ခါကျတော့နော်ဘာဖြစ်လာလဲဆိုတော့ညင်းငွေ့လာ နော်ငါကဒီလောက်ထိပြုစုအဲဟိုတဲ့လှုပ်လာပြီမဲ့လေတကယ်တမ်းကျတော့ငါခန္ဓာကိုယ်ကနေပြီးတော့မှနှစ်သက်စရာတခုမှလည်းမထုတ်လုပ်ပါလားနော်ကျတော့ကိုကိုကိုလည်းဘာဖြစ်လာလဲယွန်လာတယ်ယွန်လာတယ်နော်လွေရာသီများအိုက်ကအဲရေကရေက မရှိမိကမလား3ရက်လောက်4ရက်လောက်ဒါအိမ်ထဲမှာလင်္ကာ6လောက်စုနေကြည့်လိုက်စမ်းပါလားကိုနာသူမကချင်းသူနာကိုမကချင်းကိုကိုတော့မကိုမကချင်း ဖြစ်မလာဘူးလားနော်ညဣတာတောင်မှလက်ကလေးမြောက်မရဲဘူးကျန်ကအနတ်ထွက်မှာဆိုလို့ဟော အနတ်နေရဆိုးတာဆိုးတာဖြစ်မနေနဲ့အဲ့ဒီလိုပဲတဲ့နော်မွေကြီးတွေကိုကြိလိုက်ရင်နော်ကြိလိုက်ရွံစရာကောင်းတာကတစ်မျိုးကြောက်စရာကောင်းတာကတစ်မျိုးအဲ့ဒီလိုပဲရွံစရာကြောက်စရာကောင်းလို့သူ့နားကိုသွားဖို့ချင့်ကပ်ဖို့ခဲရင်တလို့ဓာကြီးလေးပါလေတကယ်တမ်းသူ့ကြီးပဲကြိလိုက်စမ်းပါတဲ့ရွံစရာတွေပဲတဲ့နော် ကိုကိုကျေးဇူးမသိတတ်တဲ့အတွက်ကြောင့်မလို့ကို့အတွက်ပြန်ပြီးတော့ကောင်းကျိုးမပေးတတ်လို့လဲကြောက်เสียလဲကောင်းတယ်ဖောက်ပြန်အချိန်မရွေးဖောက်ပြန်တတ်တယ်လေအချိန်မရွေးဖောက်ပြန်တတ်တယ်လေးပါတပါးပါနော်ဖောက်ပြန်သွားရင်ပြီးပြီအဲဒါကြောင့်မလို့ငွေကြီးလေးကောင်ကိုချင်းကပ်ဖို့နော်အနာကိုသွားဖို့အဲခဲရင်သလို ဘာဖြစ်လို့လဲဆိုရင်ကြောက်စရာယွန်းစရာကောင်းတော့အနာကိုသွားဖို့ခဲရင်တလို့ဓာတ်ကြီးလေးပါကိုလည်းတကယ်တမ်းစဉ်းစားကြည့်တော့သူတို့ကိုအနာကိုသွားဖို့ချစ်ကပ်ဖို့အမတန်မှကြောက်စရာယွန်းစရာကောင်းပါတယ်တဲ့ဒါကဒုတိယနော်သူတို့ကိုပြုစုရတာခက်တဲ့အကြောင်းတွေပေါ့လေနောက်နံပါတ်3ကအကတိညူတတော်အကတိညူပဲဆိုကြပါစို့နော် အာကတိညုဆိုတာကတိညုတဆိုတာကကျေးဇူးတည်တာအာကတိညုတတော်ဆိုတာအာကတိညုတတော်ဆိုတာကျေးဇူးကိုလည်းမသိတတ်ဘူးတဲ့ကဲဘာကိုလည်းမသိတတ်ဘူးလဲကျေးဇူးမသိတတ်ပါဗျာကျေးဇူးမသိတတ်ဘူးမွေဒိန်းယောက်ျားကမွေကိုနေတိုင်းနေတိုင်းနေတိုင်းသူတို့ကပြုစုရတဲ့စောင့်ရှောက်ရတဲ့ကျွေးမွေးရတဲ့သူတို့အလိုလိုက်ရတဲ့เนาะအစာချင်းချင်းကျွေးเนาะလမ်းလျှောက်ချင်းလမ်းလျှောက်အိတ်ချင်းဆိုအိတ်ဟောเนาะအဲ့ဒါတော့ရေချိုးချင်းဆိုရေချိုးအဲ့ဒီလိုမျိုးသူ့ချင်းနဲ့သူလှုပ်ပေမဲ့လည်းပဲသူတို့အလိုမကြရင် သူကဒီလူဟာငါ့ကိုပြုစုနေတဲ့သူပဲရဲ့လို့မွေမှာကျေးဇူးတည်တတ်တဲ့သဘောရှိလားမရှိပါဗျာမရှိဘူးသူ့ကိုသူလိုချင်တာမလုပ်ပေးရင်မွေဟာမွေတဲ့ယောက်ျားကိုချက်ချင်းပေါက်တတ်ပလိုက်တာချက်ချင်းပေါက်တတ်ပလိုက်တာဒါတော့မွေတဲ့ယောက်ျားဟာအန်တရဲနဲ့တစ်ချိန်လုံးတော့ရင်ဆိုင်နေရတယ်ဒီတိုင်းပါပဲတဲ့မိမိခန္ဓာကိုယ်ဆိုတော့ဟဲ့ဒီဓာတ်ကြီးလေးပါလည်းပဲမိမိမှာမိုးလင်းကမိုးချုပ်မွေးကလေးကမပြည့်စုံလာတာမိုးလင်းကမိုးချုပ်လေမိုးလင်းကမိုးချုပ်မဟုတ်ပါဘူးဗျာ တစ်ချိန်လုံးလို့ပြောကြပါစို့ဘာဖြစ်လို့တစ်ချိန်လုံးလို့ပြောရတယ်လဲဆိုတော့အိပ်ပြီးရင်ပြီးရောလားလို့ထင်ပါစို့လို့အိပ်ပြီးရင်ဘယ်ပြီးမလဲအိပ်ပြီးရင်ညတကောင်လောက်ကြတော့ဘာထားလို့ရသေးလဲအဲသူခိုင်းတာရပါတယ်ခင်ဗျာတခြားပြောတာမဟုတ်ပါဘူးညောင်းတဲ့ခါကျတော့ဘယ်ပဲလှဲ့လိုက်ညာပဲလှဲ့လိုက်နေတဲ့ခါလဲလှိမ့်နေရတာလေနော်ခန္ဓာကိုယ်ကတိတယ်လူကတော့အိတ်နေတာညောင်းပြီဆိုရင်နော်နာပြီးအောက်ပြီဆိုတဲ့ခါကျတော့ဟောတခါတလေလူကမသိလိုက်ဘူးကိုကတစ်ဖက်ကိုလှဲ့နေပြီလေအဲ့ဒါ ဟောခန္ဓာကိုယ်ကနာနေတော့အဲ့ဒီနာတဲ့အတွက်ကြောင့်အလိုလိုနင်းနဲ့လိမ့်လာတာလှိမ့်လာတာဒါတော့ပြောချင်တာကလူတာအိပ်ပျော်ခြင်းအိပ်ပျော်နေမှာခန္ဓာနာမန်းသိတဲ့ခါကျတော့သူ့ဘာသာသူနိုးတဝက်မနိုးတဝက်ကနေပြီးတော့ဟောဘက်လှဲ့လိုက်ဒီဘက်လှဲ့လိုက်နဲ့လှိမ့်သွားတာနာလို့အဲ့ဒါနော်ပစ်လိုက်အိပ်တော့အာကောင်းလေး၆တယ်ဟာဘေးဆောင်အိပ်တော့လက်မောင်းနာတယ်ဆိုတော့ဟောလှဲ့ရပြန်ပြီတခါအဲ့ဒီတော့ဒီခန္ဓာကိုယ်ဟာနော်လူကပဲအနာယူပြီးတော့အိတ်တယ်လို့ထင်ပေမဲ့တကယ်တမ်းကျတော့အိတ်တာတောင်ခိုင်းတော့မဲ့ကဲ ဟဲ့ကောင်မိန့်တာကြာလာပြီကွာငါမခံနိုင်တော့ဘူးဆိုတော့သူကဗထူတက်ကလာတောင့်ပြတာခါတောင့်တင်းခဲလာတဲ့ခါကျတော့ကြာတော့တောင့်မှများတော့ပူမလာဘူးလားပူပါတယ်ဗျာအေးတောင့်မှများတော့အောင့်အောင့်မှများတော့ပူပူများတော့ဟာလှည့်လိုက်အောင်တခါကဲဟုတ်တော့မလားဟာအဲ့လိုလိုနေတခါဟိုဘက်လှည့်လိုက်ဒီဘက်လှည့်လိုက်နေအဲ့ဒါတောင်မှအငြိမ်မနေရဘူးခိုင်းတော့မယ်နော်ဒါတော့သူအဲ့ဒါလောက်ဒီသူ့ကိုပြုစုပေးနေရတာအဲ့ဒါလောက်တာပြုစုတာဗျာတစ်ချက်ကလေးမမားလိုက်နဲ့ နော်တစ်ချက်ကလေးမမလိုက်နဲ့တခါတည်းဓာတ်ဖောက်ပြန်သွားရင်မသိနိုင်ဘူးလားသိနိုင်ပါလေဗျာသိနိုင်တယ်နော်သိနိုင်တယ်ဒီမွေဆိုတဲ့အမျိုးဟာကိုယ့်ကိုပြုစုစောင့်ရှောက်ပေးတဲ့ပုဂ္ဂိုလ်ကိုကျေးဇူးတည်ပြီးတော့မှနော်ကျေးဇူးတည်တတ်တဲ့သဘောမရှိဘူးကတိညုတသဘောမရှိဘူးအကတိညုတဘယ်တော့မှကျေးဇူးမတည်ဘူးတဲ့ဒီတိုင်းပဲနော်ခန္ဓာကိုယ်လည်းတည်တတ်တာမဟုတ်ဘူးမွေဆိုတဲ့သဘောမျိုးကဒါကျေးဇူးမတည်တယ်လို့ပဲ ဩဘုရားအလောင်းတော်ဘုရားကြားဘူးကြပါလိမ့်မယ်ဘုရားအလောင်းတော်ကြီးအဲဘုရားအလောင်းတော်ပါရမီဖြည့်စင်ဘဝတော့ကသူကနော်အဲတတိဘဝအဲထားပါတော့လေအဲတော်ဒီတောထွက်ပြီးတော့ရေသေးကြီးပြုတ်ရေသေးကြီးပြုတ်တဲ့ခါကျတော့အဲသူကဇန်ပင်ကြီးနဲ့ကြက်နောက်တော့တပည့်တွေအများကြီးနေနေတယ်တပည့်တွေအများကြီးနေနေတော့တောရမနေတဲ့ခါကျတော့တော်တော်သူတို့ရှိတဲ့နေရာမှာမွေးလေးတစ်ကောင်ရှိတယ်အဲ့ဒါတော့အဲ့မွေးလေးကိုမွေးထားတယ်တပည့်တစ်ကောင်မွေးထားတယ် ဆရာလုပ်တဲ့ဘုရားလောင်းဟိုရေတိကြီးကပြောတာဟာမွေးဆိုတာကျေးဇူးတိရထားမဟုတ်မမွေးနဲ့သူကမရောက်ခိုးမွေးတယ်ခိုးမွေးတာခိုးမွေးပြီးတော့ဝလုံးလေးထဲမှာထက်ထက်ဖွက်ထားတာနော်အဲ့ဒါနဲ့သူ့ကိုနောက်သူကမွေးလေးကိုရင်းလုံးအစားလေးကျွေးပြီးတော့ဝေလုံးဝလုံးနဲ့ထားလို့ဝေလူကနော်ဝလုံးကဝေလူကိုဒါတော့မောင်ဝေလူကမောင်ဝလုံးလေးပေါ့ဝလုံးနဲ့ထက်မွေးထားတာဝလုံးကောင်းထဲမှာအဲ့တော့သူအဲ့ဒီထက်ဖွက်ထားအမလေးသူ့ကိုသားလေးသားလေးနဲ့ချစ်လိုက်တာတယ်မွေးလေးကိုနော်ဒီမှာလဲခွေးလေးတွေကိုလဲဟန်နီဟန်နီနဲ့ခေါ်လို့နေမှာပေါ့ သူလည်းပဲဝေလူကဆိုတာနော်မောင်ဝလုံးလေးမောင်ဝလုံးလေးလို့ခေါ်တာဒီမွေကိုဝလုံးနှကောင်းနဲ့ထည့်ပြီးတော့အဲ့တော့ယသိကအဲ့ဒီယသိကသူတို့တောတဲ့သွားအတိချာတော့တရက်မှာနော်အတိမရတော့ကြာပြီးနှစ်ရက်သုံးရက်ကြာခဲ့တယ်နှစ်ရက်သုံးရက်ကြာတော့အဲ့ဒီမွေလေးကိုသူဝလုံးကောင်းနဲ့ပိတ်ထားမိခဲ့တာအဲ့တော့ပြန်ကြတော့3ရက်လောက်မှပြန်လာတဲ့ခါကျတော့မွေးရ3ရက်လောက်အစမ်းကရင်းကဖြစ်နေအဲ့ဒါတော့မွေးရစိတ်ဆိုးပြီးငါကိုဝလုံးကောင်းနဲ့ပိတ်ထားတယ်ဘာသာမှမကြွေးဘူးဆိုပြီးတော့မွေးရစိတ်ဆိုးနေတာ3ရက်လောက်ကြာမှ နော်သူတို့ကလည်းပြန်လာအဲ့ကြတော့ဟာမွေလေးတရိယသွားပြီးတော့မှပိတ်ထားတယ်လို့သွားဖွင့်နော်မွေကစောစောမှာအစာလဲစာရေလဲစာလို့စိတ်ဆိုးနေတော့သူ့လဲဖွင့်လိုက်ရောခါရဲပေါက်တက်ပြတာနော်တေးရောအဲ့ဒါအဲ့တော့အဲ့ဒီကြတော့အဲ့ဒီအဖြစ်အင်ကိုဘုရားလောင်းရေသေးကြီးကိုသွားပြီးတော့မှရှောက်ကြတယ်ဘိုးလေးဘေးကတပည့်တွေကအေးတဲ့နော်ငါစောစောပြောတယ်မွေးဆိုတာကျေးဇူးတည်တတ်တဲ့အမျိုးမဟုတ်ဘူးမမွေးနေလို့ပြောတာ तू မွေးတော့အခုကြီးတယ် तू ဒီလောက်ပြုစုကျွေးမွေးလာတာ နော်အစာကလေးသုံးရမကြွေးမိတာနဲ့သူ့ကိုချင်းချင်းပေါက်တတ်ပြတာအဲဂျေစုတရားဆိုတာမွေမှာရှိလားမရှိပါဗျာမရှိဘူးအာဂတညုတ်တာဂျေစုတရားမသိတာဘူးဒီတိုင်းမဲ့ဒီမွေလေးကောင်လေးတူတော့ဘသူအဘောတိဇောဝါရပြုစုလဲရတာနေ့စဉ်နေ့မြနော်ညဣတက်ချင်းတော့မနာပါဘူးဒါပေမဲ့ပြုစုသူဆိုတာမိမိတို့ကိုယ်၌ကသူ့ကိုနော်လောက်ကားလောက်ပေးနေပါ၏သို့တော့သူအလိုမကျရင်အချိန်မရွတ်ကိုဒုက္ခမပေးဘူးလား ပေးပါတယ်ဘုရားဟာယေရှုရှင်ကြီးမလို့မလဲနေမလဲတခါတည်းနော်လူကသေးတဲ့အဖြစ်တော့မရောက်သေးပါဘူးဟောခါကြီးတွေကတောက်နေပြီခြေထောက်တွေကကိုယ်မရဘူးတခါတည်းကိုလိုကန့်လန်ကြီးတွေနဲ့တခါတည်းဖြစ်နေကြတာဖြစ်နေကြတယ်လက်ကြီးတွေကမမရပြူမရဟုတ်တော့မဟုတ်လားတခါတည်းလမ်းလျှောက်မရဟာဝီချရပေါ်တင်းဦးဟာအထမရဟာမရွှေဦးဟာနဲ့နော်ဒီလိုတွေအပိုင်းအစတွေသူတို့ဒါဒုက္ခကောက်ကောက်ပေးတာနော်ဒါကတော်သေးတယ်နောက်ဆုံးအာမကျင်းတဲ့သူကအသက်ပါတခါတည်းယူသွားတာတခါတည်းပြီးရော ကိုင်းဗမလဲသူ့ကိုပြုတာပြုစုရတယ်။ तू ကကိုယ်ပဲညားရဲ့လား။မညာပါဗျာ။မညာဘူးဒါကြောင့်မလို့မွေတွေဟာပြုစုပြီးတော့ကျေးဇူးမတိတတ်တော့အရှင်ကိုပေါက်တတ်တတ်တယ်လို့ပဲမိမိကပြုစုပင်ပြုစုတော်လည်းပဲနေ့စဉ်နဲ့အမျှပြုစုနေရတော့လည်းပဲတဘာဘာသူတို့ကနော်သူတို့မကြိုက်တာတခုခုလေးလုံမိလို့ရှိရင်ကိုယ်ကိုမွေပေါက်တတ်တယ်လို့ပဲပေါက်တတ်ပြစ်လိုက်တာပဲ။ဒါကြောင့်ကျေးဇူးမတိတတ်ဘူးတဲ့ပြုပြုစုရတာမခက်ပေဘူးလား။ခက်ပါတယ်ဗျာ။အမတန်အန္တရာယ်ကြီးတယ်အမတန်အန္တရာယ်ကြီးတယ် နော်ဒါကြောင့်သူချုပ်ပြောကြတယ်လေမူပွေးပါတယ်လေကပိုက်ပိုက်ကပိုက်ပိုက်အဲမူပွေးကပိုက်ပိုက်နော်ဒါတော့ငါမွေးမရှိဘူးလို့မထင်နဲ့နော်အခုဘယ်နှကောင်လဲလေးကောင်ပါဗျာလေးကောင်တောင်မနေဘူးနော်ပိုက်ထားလိုက်ကြတာပိုက်ထားလိုက်ကြတာမွေးလေးကောင်တောင်နဲတာမဟုတ်ဘူးကိုကိုကိုများနော်အထင်မသေးနဲ့မွေးတထေးဗျာဟလာမွေးတထေး အဲ့တော့ဒါကနံပါတ်3ပေါ့နော်ဂျေစုမသိတတ်ဘူးတဲ့မွေစီဂျေစုမသိတတ်တယ်လို့ကိုပြုစုနေတဲ့ဒီတက်ကြီးလေးပါလေဂျေစုသိတတ်တယ်မျိုးမဟုတ်ဘူးဒါနံပါတ်4ပေါ့နောက်နံပါတ်5တဲ့အဝိသေသကာရီတော်အဝိသေသကာရီတော်ဆိုတာခွဲခြားမှုမရှိဘူးနော် and different ပေါ့နော် तू ကဟော ခွဲခြားမှုမရှိဘူးဆိုတော့မာမွေဆိုတာဟာ तू ကြိုက်ချင်ကြိုက်လိုက်တာပဲဟာဒါတော့မင်းကြီးပဲဒါတော့အမတ်ကြီးပဲဟာဒါတော့ယဟန်ပဲ ဒါတော့တထေးကြီးပဲဒါတော့ပညာတတ်ပဲဟာဒါလူငယ်ပဲဟာလူချောလေးပဲဒါအမျိုးမြတ်ကလာတယ်ဆိုပြီးတော့မွေကလူကိုကြည့်ပြီးတော့ရွေးပြီးတော့ကြိုက်တာလားမဟုတ်ပါဗျာအာဘယ်ဟုတ်မလဲကြိုက်ချင်တထေးတော့ကလေးတော့ခွေးတော့နားမလို့ကြိုက်ထက်ပြတာပဲကဲနော်မွေဟာ သူကြိုက်ချင်ရင်လူကိုအမျိုးအစားအတန်းအစားယာရုဌာဏန္တရဂုံသိမ့်တက္ခအကျင့်တိလမခွဲခြားပဲနဲ့နော်သူကြိုက်ချင်တယ်လို့ကြိုက်လိုက်တယ်လို့ပဲနော်ဓာကြီးလေးပါ ရှိတယ်အခုခန္ဓာတစ်ခုရှိနော်ဓာတ်ကြီးလေးပါးစီကိုယ်စီရှိကြတယ်ကိုယ်စီရှိကြတဲ့ခါကျတော့ပညာလောကအနေနဲ့ပြောလို့ရှိရင်နော်မြတ်စွာဘုရားဆိုတာလည်းမရှိဘူးလားရှိပါတယ်ဗျာမြတ်စွာဘုရားဆိုတာလည်းရှိတာပဲဘုရားဆိုတာလောကမှာအမျက်ဆုံးလောကမှာအမျက်ဆုံးဆိုပေမဲ့မြတ်စွာဘုရားလည်းခါတော်မနာရဘူးလားဗျာနာပါတယ်ဗျာနာပြီကိလေသာမရှိလို့စိတ်မညစ်ပေမဲ့နော်သူကတော့ကိလေသာမရှိတော့စိတ်မညစ်တော့ဘူးလေကိလေသာမရှိတဲ့အတွက်စိတ်မညစ်ပေမဲ့ဒီ ဒီခန္ဓာကနှိပ်စစ်တဲ့ဒဏ်ကတော့ तू လည်းမခံရဘူးလားခံရပါတယ်ဗျာခံရတယ်ခံရတယ်နော်ခံရတယ်ဒီဝရကြောက်မောင်းဆင်းချလို့ကြောက်ကြောက်ခဲအပဲ့ကထိလို့နော်ခြေမတော်မှသွေးကြည်ဥလို့ဒါလည်းဆေးစီးရတာပဲဆေးစီးရတော့ခန္ဓာရှိတော့ခန္ဓာပြုစုရတယ်နော် तू ကရထားတာကိုအကျိုးပဲခန္ဓာကြီးရထားတာအကျိုးပဲခန္ဓာကြီးရှိလို့ရှိရင် तू तू အလျောက်ပဲမှာအစာစားပေးရတယ်ရေချိုးပေးရတယ် အဝတ်ဝတ်ပေးရတယ်လိုအပ်ရင်ခန္ဓာကိုယ်အတွက်အပူချိန်လေးနေလှမ်းပေးရတယ်ခိုင်ဆောင်ရသေးတယ်ဆိုရင်ထူထူထဲထဲဝတ်ပေးရတယ်မြတ်စွာဘုရားလည်းမလုပ်ရဘူးလားဗျာလုပ်ရပါပြီခင်ဗျာလုပ်ရတာပဲလုပ်ရတာပဲဒါကြောင့်နော်သူကအဲ့အဲ့ဒါလို့ကျန်တဲ့ပုံကိုယ်တွေကတော့ပုံကိုကြည့်ဂုံတိခါကြည့်တီလာကြည့်ပြီးတော့မှအလေးအယိုးအသေးအလေးအမြတ်ပြုကြတယ်အဲတယောက်နဲ့တယောက်လည်းပဲဒါအနှင့်အမြင့်ထားကြတယ်ဒါပေမဲ့လူလူလောကမှာဒါဒါလျင်ပုံကိုယ်တွေကို သီလရှိမရှိနဲ့နော်အနှဲ့မြင့်ထားတယ်ပညာတတ်မတတ်နဲ့အနှဲ့မြင့်ထားတယ်ပိဿံချမ်းသာမချမ်းသာနဲ့ချမ်းသာဆင်းရဲခွဲခြားထားတယ်နော် မွေလောကမှာဘယင်ကြီးပဲရဲ့လို့အထက်တန်းစားအဖြစ်နဲ့ခွဲခြားတာလည်းမရှိဘူးနော်လက်လွတ်လွတ်စားလို့အောက်တန်းစားလို့လည်းမရှိဘူးမက်ဒက်ကလပ်ဆိုတာလည်းမရှိဘူးရဟန်တန်ကလည်းမရှိဘူးနော်ကိုရင်သားမင်းနေဆိုတာလည်းမရှိဘူးယောက်ျားမရှိမိန်းမမရှိကလေးမရှိခွေးမရှိတထေးမရှိနော်သူကဘာမှမရှိဘူးသူကဘာမှမရှိဘူးဒါကြောင့်မလို့ तू မကြိုက်ရင်တော့ ကိုက်တပ်ပလိုက်တာပဲပေါက်တပ်ပလိုက်တာပဲဟာဒီပုဂ္ဂိုလ်မျိုးတော့ငါမလို့သိမှုခေနော်ဒီပုဂ္ဂိုလ်ကဘယင်ကြီးပဲဟုတ်တော့မလားဘယင်ကြီးမလို့လုံမိလိုက်ရင်တော့ငါ့ကိုတော့ဘယင်ကနောက်ပါချမ်းရတဲ့ကငါ့ကိုမရမကမွေးလမ်းပဲရင်းနဲ့ဖတ်ငါလည်းပြန်တတ်မှာပဲရေလို့ဒီလိုဒီလိုကောသိရလားမသိပါဗျာမသိဘူးနောက်ဘာဖြစ်လာမယ်ဆိုတာမသိဘူး तू မကြိုက်ပေါက်လိုက်မှာပဲနော်ဒါတော့ပေါက်တယ်လို့မသိရဘူးလားဗျာသိပါတယ်ဗျာသိရတယ်တဲ့အဝိတ္တကာရီတော့ခွဲခြားမှုမထားဘူး तू ကတော့တွေ့တယ်လို့ပေါက်မှာပဲ ဒီတိုင်းပဲခန္ဓာကိုယ်ရှိဓာလေးပါမရှိဘူးလားရှိပါတယ်ခင်ဗျာဓာလေးပါရှိတယ်ကဲဓာလေးပါရှိတော့ဓာလေးပါကြီးနဲ့တိဆောက်ထားတဲ့ခါကျတော့ဟောဒီဓာလေးပါနဲ့တိဆောက်ထားတဲ့ခန္ဓာကိုယ်တွေမှန်သမျှဘဇုခန္ဓာပဲလာလားနော်မြတ်စွာဘုရားရဲ့ယဟန္တာရဲ့ပိစိကဗုဒ္ဓရဲ့နော်တာမန်လူရဲ့ဘယင်းရဲ့တထေးရဲ့ပညာတတ်ရဲ့စင်ရသလူဒန်းစားရဲ့ပညာမတတ်တဲ့သူရဲ့နော်တရောင်းစားရဲ့တထေးရဲ့လို့ခွဲခြားမှုရှိသေးလားမရှိပါဗျာမရှိဘူးဒီဓာတ်လေးပါကတော့နော်ရှိထားပြီဟဲ့ဆိုတော့ဒုက္ခပေးတာပဲနော် ဒုက္ခပေးတာပဲဟာငါမလုပ်သင့်ဘူးငါတို့ငါတို့ငါတို့ရှိနေတဲ့ငါတို့အိမ်ဆိုတဲ့ခန္ဓာကိုယ်ကြီးကနော်ဘာပုဂ္ဂိုလ်ကြီးပဲရဲ့လို့ပုဂ္ဂိုလ်ခွဲခြားမှုရှိရလားမရှိပါဗျာမရှိဘူးမလုံတဲ့တဲ့ပုံကိုမျိုးတိလားရှိတဲ့ပုံကိုမျိုးဟာဒီလိုပညာတတ်ကြီးတွေမလုံသိဘူးလောကမှာလိုအပ်တယ်လို့ဒါတွေမရှိဘူးဒါတွေကလူတွေကရှိတာဒါတော့နော်ဓာတ်ကြီးလေးပါတော့မရှိဘူးနော်ဘာဖြစ်လို့လဲဓာတ်ကြီးလေးပါကရှိနေတဲ့အတွက်ကြောင့်မလို့ကိုသူကတကယ်ဟောဘာခေါ်မလဲသူဖောက်ပြန်လို့ရှိရင်ခြေချက်တခါတည်း သေသွားနိုင်တယ်မသေးရင်တောင်သေမလောက်ခံစားရလိမ့်မယ်အဲ့ဒါလိုဒုက္ခပေးတယ်ဒါကြောင့်ဓာကြီးမွေကြီးမွေလေးကောင်ဒီမွေဆိုတဲ့သဘောတရားဒီနော်အာဝိတေတကာရီတော်သူပေါက်ရှင်တဲ့လူတိုက်ရှင်တဲ့လူကိုနော်အနိုင်အမြင့်ဆင်းရဲချမ်းသာပညာတတ်မတတ်ခွဲခြားခြင်းမရှိသလိုပဲဓာကြီးလေးပါလည်းပဲအနိုင်အမြင့်ဆင်းရဲချမ်းသာယာဓုဌာဏတ္တတွေပါမှခွဲခြားခြင်းမရှိဘူးတဲ့ပုဂ္ဂိုလ်မခွဲဘဲနဲ့နော်တတ်တတ်တယ်လို့ပြောတာမခွဲဘဲနဲ့တတ်တတ်တာလေပုဂ္ဂိုလ်မခွဲခြားဘဲနဲ့ ပုဂ္ဂိုလ်မခွဲခြားဘဲနဲ့မိုးရကြိုက်တတ်တယ်လို့ပဲဓာတ်လေးပါကလည်းကြိုက်တတ်တတ်တာပဲတဲ့ကိုကိုကိုပြန်ပြီးတော့ဒါစဉ်းစားကြည့်ကြနောက်တစ်ခုကတော့အနန္တဒေါသူအနန္တဒေါသူပတ္တဝတော့အနန္တဒေါသဥပတ္တဝတော့နော်ဒီမွေကို ပြုစုရတဲ့ပုံကောမှာပေါ့မွေရဲ့အန္တရာယ်ဟာ မွေရဲ့အန္တရာယ်ဟာအဆုံးမရှိအောင်နော်ပြောလို့မကုန်အောင်များပြားတယ်လို့ ဆိုတယ်နော်ဘာဖြစ်လဲလဲဆိုရင်မွေစိတ်ထိပြီဆိုရင်မွေရဲ့အမျိုးအစားလိုက်ပြီးတော့လူတွေမှာအမျိုးမျိုးဒုက္ခမရောက်ဘူးလားရောက်ပါတယ်ဗျာရောက်တယ်မွေမွေရဲ့အစိတ်ကိုကြည့်ပြီးတော့မှနော်ဒါဒုက္ခရောက်တာဒါဥစဉ်ကတော့တခါဟိုဟိုဘာခေါ်မလဲကိုကိုကိုနဲ့နီးတဲ့ပုဂ္ဂိုလ်တယောက်ကမွေစင်းကြိုက်လို့ခြေထောက်ကြီးကဝလုံးကြီးလို့တခါတည်းတစ်ဖြောင်းတည်းမကြခင်အချိန်မှာတခါတည်းတင်းရောင်ပြီးတော့နော်ကာပြီးတော့ချစ်ချင်းတက်သွားတာတွေ့ဘူးတယ်နော်ဝလုံးကြီးလို့ဖြစ်သွားတာနော်ခြေထောက်ကြီးကတခါတည်း ဟိုတုတ်တုတ်ကြီးဖြစ်သွားတာမွေစိတ်တက်လို့အမတန်ကြောက်စရာကောင်းတာမြန်လိုက်တော့ကိုယ့်ရှင်နေဖြစ်တာနော်အဲ့ဒါမွေစိတ်မွေစိတ်အဲ့တော့ကိုယ့်ရှင်နေဖြစ်တော့ဒါဒါကံကောင်းကျင်တော့မသေးပါဘူးနော်တော့စိတ်မိသွားတယ်နော်အဲဟိုမူဘွက်ကလူသေးတာတွေတော့ပြောမနေနဲ့တော့ဒါတော့ဒါကအမျိုးအစားမှမူတည်တယ်နော်အမျိုးအစားမှမူတည်ပြီးတော့တချို့ကြတော့နော်ဒီထားပါတော့မွေစိတ်ကြောင့်မလို့အင်္ဂါချေးလေးဖြတ်ရတာတချို့ကြတော့သေးတာရှိတယ် နော်တချို့ကြတော့မသေးဘူးချဲလဲငါတွေပြည့်စည်းသွားတာရှိတယ်တချို့ကြတော့မျက်စိတွေကွယ်သွားတာရှိတယ်နော်တချို့ကြတော့လက်ခန္ဓာကိုယ်တစ်ပိုင်းသေသွားတာရှိတယ်အဲ့လိုမျိုးတွေတချို့ကြတော့ခန္ဓာကိုယ်မှာမွေစိတ်ကြောင့်မလို့ဟောဘာခေါ်လဲဒီထိလို့ထင်မှမသိတာတွေရှိတယ်အမျိုးမျိုးပဲအဲကြောင့်မွေရဲ့အစိတ်ကြောင့်မလို့လူမှာယောဂါဘောင်းစုံအန္တရာယ်ဘောင်းစုံနော်ပြောမကုန်အောင်မွေအနေထားကြည့်ပြီးတော့မှ ရှိသလိုပဲတဲ့ဟောဒီခန္ဓာကိုယ်မှာလည်းပဲအနန္တ ဒေါသဥပတ္တဝနော်ဟောဒီခန္ဓာကိုယ်မှာလည်းပဲအမတန်မှအပြစ်တွေများတာဒါတော့လူတွေမှာဒီနေ့တော့ယောဂါတွေဖြစ်လိုက်ကြတာဒီနေ့ဖြစ်နေတဲ့ခန္ဓာဒီနေ့ဖြစ်နေတဲ့ယောဂါကိုဗစ်ကိုင်ကိုဗစ်ဆိုတာထားပါတော့မနေ့ကတော့ကဒီဇင်ဘာလ31ရက်နေ့ထိကြားဘူးလားမကြားဘူးပါခင်ဗျာမကြားဘူးအခုဒါတနေ့ပြည့်ကနေပြီနော်ဘယ်သူမှမကြားဘူးကျုပ်တို့လောကမှာစာစယောဂါပေါ်တော့ကဒါနောက်ဆုံးပဲနော်ဒါတော့အခုကြည်စမ်းကျုပ်တို့ခက်မှာကာမြကောင်းကျင်တော့တွေ့လာမွေးတကောင်အသက်တိုးလာတယ် မွေတကောင်အသက်တိုးလာတယ်နော်ကိုဗစ်မွေထပ်တိုးလာတယ်ဒါတော့အခုလူလောကမှာဖြစ်နေတဲ့ယောဂတွေဟာနော်လက်ရှိစရင်နဲ့ပိတ်လို့ဘယ်တော့မှမရဘူးပြောချင်တာကနော်ဦးဇင်းတို့လူရဲလို့ဖြစ်လာတဲ့အချိန်ကစပြီးတော့တိလာတဲ့ယောဂအသက်တွေတိုးလိုက်တာကိုမနေဘူးပဲတိုးလိုက်တဲ့ယောဂတွေဒါတော့ယောဂဘောင်းစုံနဲ့နော်ဒုက္ခပေးနေတာဒါတော့ဦးဇင်းတို့ဟာအခုဒီယောဂတွေဟာအပြင်ပမှာဖြစ်နေတယ်ဆိုတော့ကိုကမဖြစ်တာမဟုတ်ဘူး မဖြစ်အောင် ထိန်းကာကွယ်ထားလို့ထိကြည့်ပါလားမွေကိုထိလိုက်ရင်အပေါက်ခံရတယ်လို့ပဲနော်ဒီကိုဗစ်ယောဂလည်းပဲကိုထိသေးမှာပဲမွေစိတ်လိုပဲဒါတော့အနန္တာဒီနောကာယဝိတာရုခသမုပမောတဲ့အနန္တာဒီနောကာယောအယံကာယော ဟောဒီခန္ဓာကိုယ်ကြီးသည် အနန္အနန္တာဒီနော အပြစ်တွေအမတန်များတာပဲတဲ့အပြစ်တွေအပြစ်တွေနော်အပြစ်တွေဆိုတာကဒါလေးတစ်ခု ပြုစုလိုက်ရုံနဲ့စိတ်မချရသေးဘူးနောက်ထပ်တစ်ခါ ဟိုသူကစိတ်မချတော့ဟောကာကွယ်ရပြန်ပြီစောင့်ရှောက်ရပြန်ပြီဟိုလိုလိုရပြန်ပြီဒီလိုလိုရပြန်ပြီဆိုတော့သူ့ကိုပြုလို့စုလို့ကာကွယ်လို့စောင့်ရှောက်လို့ဆုံးရလားဗျာမဆုံးနိုင်ပါဗျာဆုံးနိုင်ဘူးဘာဖြစ်လို့လဲဆိုတော့အဲ့ဒီယောဂါတွေအဲ့ဒီပြဿနာတွေဖြစ်မှာဆိုလို့သူ့ကိုကာကွယ်ပြီးတော့စောင့်ရှောက်နေရတာအနန္တာဒီနောကရဝိသရုခသမုပမောတဲ့ဒီခန္ဓာကိုယ်ကြီးကအစိတ်ပင်ကြီးလိုပဲတဲ့နော်အစိတ်ပင်ကြီးဆိုတော့ထိလိုက်ရင်လည်းနော်တချို့ဆိုလို့ရှိရင်တခါတည်းအစိတ်ကကိုယ်ဝရမဟုတ်သေးဘူးဘာလဲတချို့အစိတ်ဆိုလို့ရှိရင် အမုံလေးတွေတစ်ပင်ပေါ်ကကြနေတယ်အဲ့ဒီအမုံလေးတွေကိုယ့်ပေါ်ရရင်တခါတည်းချစ်ချင်းမမြင်လည်းမမြင်ရဘူးလေထဲပါတာချစ်ချစ်တခါတည်းအဖူးကြီးတွေပေါက်ပြီးတော့တခါရောက်ဘူးကြီးတွေဖြစ်တာနော်အဲ့ဒီလိုပဲခန္ဓာကိုယ်ကနော်နည်းနည်းလေးဟိုတော့မဖြစ်လိုက်နဲ့ချစ်ချင်းဖောက်ပြန်တာအဲ့ဒီလိုမျိုးချစ်ချင်းဖောက်ပြန်ယောဂပေါင်းစုံကရှိနေတော့နော်အဲရှိနေတဲ့အဲလက်ရှိဒါပါတော့ဗျယောဂပေါင်းစုံဒီလောက်ရှိတယ်လို့ဆိုရင်နောက်ထပ်လာအောင်မအသက်အသက်အသက်ယောဂတွေလည်းအများကြီးပဲအဲ့ဒီယောဂတွေဘယ်မှာဖြစ်ခန္ဓာမှာ ဖြစ်တာပါဗျာဒီမှာပဲဖြစ်တယ်ဒီမှာပဲလာဖြစ်တာဆိုတဲ့အခါကျတော့ယောဂါတွေဘယ်မှာပုံဒီခန္ဓာမှာပဲစုပုံနေပါတယ်ဒီခန္ဓာမှာပုံကြည်ကြည်သာဒါတော့ကြိုင်ဒါတော့ကိုယ်ခန္ဓာကိုပြောလို့မင်းတော်တော့ကွာတော်ပြီငါပတ်စံလည်းမရှိဘူးမင်းမင်းရတာစည်ရင်တက်နေတာငါဘက်ကငွေအတက်မရှိဘူးလက်ကလည်းဒါပဲအခုဆိုလို့ရှိရင်အမလေးနော်နောက်ထပ်အထောက်ပံ့လေးပေးလို့ငါမစားတော့တာဟုတ်တယ်မလားအခုတော့နည်းနည်းလေး2000တော့ပေးမယ်လို့ပြောပါတယ်ဟုတ်လား ဒါလေးနဲ့တော့မနဲ့လောက်အောင်စားမှမင်းကမတက်နဲ့တော့ကွာဟုတ်တော့မဟုတ်လားငါကုစရာငွေမရှိဘူးတားလို့ရလားမရပါဗျာအေးဝင်ငွေတာလက်မဲ့ရှိတာယောဂကြတော့လက်မဲ့မရှိပါဗျာအလက်မဲ့တယ်ယောဂကြတော့ဗါတယ်လေ unlimited ပါဗျာ unlimited အဲ့ဒါကြောင့်ပါဠိလိုကအနန္တဒေါသဥပဒဝလို့မှတ်တာအနန္တဒေါသဆိုတာ unlimited or problem လို့ခေါ်မှာပေါ့ဒေါသဆိုတာအပြစ်တွေလေခန္ဓာကိုယ်အပြစ်တွေ နော် unlimited problem ပဲအနန္တဒေါသဥပတ္တဝဆိုတာအာတိုးသွားလိုက်တာဇင်းနေဇင်းနေဇင်းနေဇင်းနေနော် အပြစ်ဒေါသတွေအနန္တဒေါသုပတ္တဝဆိုတာအပြစ်တွေတဲ့မကုန်နိုင်ဘူးတဲ့စင်းချုပ်လို့မရလို့အနန္တနေပဲသုံးလိုက်တယ်အေးကွာနောက်ထပ်လာမရတဲ့ရှိသေးတယ်ငါတို့ဘာမှမသိဘူးတဲ့ဒါတော့အနန္တနေပဲထားလိုက်တော့ဆိုတော့သူ့ကိုစင်းပိတ်လို့မရဘူး open လုပ်ထားရတယ်နော်ဒါတော့နောက်ထပ်အသက်အသက်တွေပေါ်သမျှဒီမှာလာတိုးတော့ဒီမှာလာထဲ့တော့ဒါတော့အဘိဓမ္မာစလုံးလိုပဲ အဘိဓာန်နဲ့မှာကိုင်းတော်ပြီးရပြီဒါဆိုရင်စကလုံးနဲ့လွန်လောက်ပြီဆိုတော့အဘိဓာန်ကိုတခါတည်းပိတ်လို့ရရင်လားမရပါဗျာခက်ပြောင်းတိုင်းစကလုံးတိုးတိုင်းထက်မထက်ရဘူးလားထက်ရပါလေဗျာထက်ရတယ်အဘိဓာန်မှာဘယ်တော့မှစကလုံးပိတ်လို့မရဘူးဘယ်တော့မှစကလုံးပိတ်လို့မရဘူးစကလုံးကအသက်တွေတိုးနေလို့ဒီတိုင်းပဲယောဂါစီးရင်လည်းပဲဘယ်တော့မှပိတ်လို့မရဘူးเนาะဒါတော့မွေတွေမှာမွေစိတ်ပေါင်းမြောက်များစွာကြောင့်เนาะဒုက္ခပေါင်းစုံရောက်ရသလို ဟောဒီပထဝီအာဘောတေဇောဝါယောဆိုတဲ့ဓာတ်ကြီးလေးပါးနဲ့တိဆောက်တတ်တဲ့ခန္ဓာကိုယ်ကြီးကလည်းပဲအမတန်မှအပြစ်တွေများတယ်သူ့ကိုပြုစုရစောင့်ရှောက်ရတာတွေမလွယ်ဘူးသူအကြောင်းပြုပြီးတော့မှယောဂပေါင်းဆောင်လာဝင်လာတယ်နောက်တော့ဒီနေရာကြီးကဘာဖြစ်လဲဆိုလို့ရှိရင်ယောဂါတို့ဤစုစည်းရတဲ့ကဲဘာတို့ရဲ့စုစည်းရလဲယောဂါတို့ရဲ့စုစည်းရပါဗျာရောဂရာတိနော် ရောဂပုံစနော် ရောဂပုံစဆိုတာပုံစဆိုတာအမိုက်ပုံကြီးလို့ပုံနေတာရောဂဆိုတာကယောဂါပဲဒါတော့ယောဂပုံကြီး ဒါတော့ယောဂဘုံကြီးဆိုတာဆေးရုံသွားမရှာနဲ့ဘယ်ဘယ်ဘယ်ရှာမလဲဒီခန္ဓာကြီးပါဗျာအဲကိုယ်ခန္ဓာကိုယ်တာလည်းညှို့ထွက်လိုက်မလွဲတော့ဘူးဒါရသော်ဖေကယောဂဘုံကြီးကွာတဲ့အဲ့ဒါကြီးရတယ်မင်းယောဂပေါင်းဆုံးဒီမှာပုံနေတာတဲ့ဒါတော့ဟောဒီခန္ဓာကြီးမရှိလို့ရှင်ယောဂလာလို့ရပါမလားမရပါဗျာအေးမရဘူးဒါကြောင့်မလို့ဟောဒီခန္ဓာမရှိရလွတ်အောင်ယုံလို့ဒါကြောင့်လွတ်အောင်ယုံထားအတင်ယောက်ျားအတင်လူသားအာယောက်ျားမပါမိန်းမတွေကဘာလို့မကြံနေကြတော့မဟုတ်လားယောက်ျားပဲအပြေးခိုင်း အသင်လူသားအကုန်ပါတယ်အထီးမှမယူဘူးနော်အဲ့ဒါဒီပဲလော့အောင်ခိုင်းနေတာကို့မှာဘယ်ထက်ရောက်နေလဲမွေတင်းယောက်ျားဖြစ်နေလို့ပြောတာနော်မွေတင်းယောက်ျားဘွားရောက်နေတာကိုထင်းလို့ထင်းရမလားမသိဘူးလေဟုတ်တယ်မလားလို့မှန်ပါဗျာကိုထင်းလို့ထင်းမလားမသိဘူးအဲ့တော့ကောင်းပြီနောက်ဆက်သွားကြအောင်ဆိုယောဂဘုံကြီးကိုထိန်းနေရတဲ့သူနော်ယောဂဘုံကြီးထိန်းနေရတဲ့နဲ့အတူတူပဲတဲ့နောက်တစ်ခုဟောဒီခန္ဓာကိုယ်ကြီးကိုလက်ခံရရှိတာမွေမွေတင်းယာဒုဇုကိပယာဒုပေးလိုက်တဲ့အခါမှာ ဩမွေတဲ့ယောက်ျားကသူ့မှာယာရုရမသွားဘူးလားဗျာရပါတယ်ဗျာရသွားတာပဲဒါမွေကြီးတွေ तू ရသွားတယ် तू ပြုစုရတာမ तू ကတော့သဘောကျတာပေါ့ဗျာအန်တယ်တယ်မှမသိတာကိုဒါတော့ပြန်ပြီးတော့စဉ်းစားကြည့်စမ်းတဲ့ဒီယာရုလက်ခံမွေကြီးတွေပြုစုရတယ်ဆိုတာစဉ်းစားကြည့်လိုက်မစို့မွေကြီးတွေကြည့်လိုက်လို့ရှိရင်စင်စင်ကြဲကြဲများရှိရလားဗျာမရှိပါဗျာမရှိဘူးဗျာယွန်စရာကောင်းတယ်ဒါကြောင့်မလားအတုစိန်တဲ့နော်ဒီမွေကြီးတွေကိုလက်ခံရရှိထားတယ်ဆိုတာဟာဒါယွန်စရာကြီးပဲနော်ယွန်စရာကြီးအဲ့တော့ဟောဒီ ပထဝီအာဘောဒေဇောဝါယောဆိုတဲ့ဓာကြီးလေးပါးနဲ့တိဆောက်ထားတဲ့ဟောဒီခန္ဓာကိုယ်ကြီးကိုမိမိတို့ရရှိတယ်ဆိုတာဟောဒီဓာတ်တဘာဝအတိုင်းသာထားလိုက်ကြစမ်းမပြုတ်မပြင်ဘဲနဲ့လောကအရာကြည်ကောက်အောင်မပြင်ဘဲနဲ့ဒါတဘာဝတဘာဝအတိုင်းထားကြည့်လိုက်စမ်းကဲစင်စင်ကြဲကြဲရှိပါမလားမရှိပါဗျာမရှိဘူးလေဒီနေ့လောက်ရေချိုးလိုက်ကိုယ့်ဘာသာကိုယ်တောင်းမှဓာကြီးကိုခွာပြီးတော့မှမွေရေကုန်ခွာချတယ်လို့ခွာချလို့မရလို့ဒါလည်းဒီတိုင်းဆက်ခံနေရတာကိုယ့်ဘာသာကိုယ်တောင်းတစ်ခါတလေကြာရင်မတည်တော့ဘူး ဒါတော့မွေကြီးတကိုမြင်လိုက်တဲ့အခါမှာနော်အတုစိတ်မစင်ကြဲသလိုပဲဟောဒီနော်ဓာကြီးလေးပါးနဲ့စုစည်းထားတဲ့ဒီခန္ဓာကိုယ်ကြက်လဲမစင်မကြဲကြီးပါတဲ့မစင်မကြဲကြီးပါနော်မစင်မကြဲတဲ့ခါဒီမွေကြီးလက်ကောင်ကိုလက်ခံထားသလိုပဲဓာကြီးလက်ခံထားရတယ်လေစင်ကြဲမှုမရှိဘူးတဲ့မစင်ကြဲတာကြီးကိုလက်ခံရသည်ကြပါတယ်တဲ့နော်ဒါကတခုပေါ့နောက်တစ်ခုဒုက္ကန္တံအနတ်မကောင်းဘူးတဲ့မွေရဏသွားရင်အလုံးသိတာပေါ့နော် ဦးဇာတော်မွေးတွေဆိုခါဝေးကညီလဲညီတယ်ယွန်လဲယွန်တယ်ဆိုတော့နော်ဒါတော့မွေးတွေဟာမွေးကြီးတွေမှာဒုက္ကန်တန်အနံ့မကောင်းသလိုပဲညီစောသူတို့ကအသားစင်းငါးစင်းတွေစားတာလည်းဒီကြောင်ခန္ဓာကိုယ်ကြီးတွေကအနံ့ထွက်တာဒီကြောင်မွေးတွေမှာအနံ့ရှိတယ်အဲဒါကြောင့်မွေးတွေမှာအနံ့မကောင်းသလိုပဲတဲ့ဟောဒီနော်တက်ကြီးလေးပါးနဲ့တိဆောက်တတ်တဲ့ခန္ဓာကိုယ်ကြီးကလည်းပဲမွေးလိုပဲမမွေးပါဗျာ ဟုတ်လားကုဘာသာကိုယ်ကကြိတ်မိတ်ပြီးတော့မွေးရတာပေါ့ဟုတ်လားထွက်ပြေးလို့မှမရတာကိုထွက်ပြေးလို့မှမရဘူးဆိုတော့မမွေးတော့လဲမွေးတဲ့ကဲသူစိတ်ကလေးပြောင်းနေရတာပေါ့နော်သူများတာဆိုရင် အတွေးထားရလားမထားပါဗျာအကျွတ်မထားဘူးချင်းချင်းပြောတာအမေကုဘာသာကိုကြတော့မပြောဘူးဗျာလူတွေကမပါကြတာပါကြတာဒါပေမဲ့တကယ်တမ်းကြတော့မွေးတာလားနန်းတာလားနာနာပါဗျာနာနာပါပဲနာနာပါပဲဒါတော့ဒီခန္ဓာကိုယ်ကြီးကိုလက်ခံရယူလိုက်ခြင်းသည် မကောင်းတဲ့အနံ့ကြီးတွေကိုလည်းပဲလက်ခံရယူဝေးတာဖြစ်မသွားဘူးလားဖြစ်ပါတယ်ဗျာဖြစ်သွားတာပဲဖြစ်သွားတာပဲဘလောက်ပဲရေမိုးချိုးချိုးအလှတွေပြင်းပြင်းအမွှေးတွေဖြန်းဖြန်းမောမရဘူးသူကတော့နာနာနာနာပဲဟုတ်တယ်မလားနောက်တစ်ခုဟောဒီဟောဒီနော်ဒီဗျာဒိန်နဲ့ဒီခန္ဓာကိုယ်ကြီးကိုဟောဒီဘဒူအာဘောတေဇောဝါယောဇောဟောဒီခန္ဓာကိုယ်ကြီးကိုပေါ့နော် ခန္ဓာကိုယ်ကြီးအဲဓာတ်ကြီးလေးပါးနဲ့ဖွဲ့စည်းထားတဲ့ခန္ဓာကိုယ်ကြီးကို ရရှိတယ်ဆိုတော့ဒီယောဂဖြစ်เสียကဖြစ်เสียဆိုတာဟာဒီခန္ဓာဓာတ်ကြီးလေးပါးနဲ့ဖွဲ့စည်းတဲ့ခန္ဓာကိုယ်တွေမှာပဲဖြစ်တာဒါတော့မိမိကဓာတ်ကြီးလေးပါးနဲ့ဖွဲ့စည်းတဲ့ခန္ဓာကိုယ်ကြီးကိုအခုရပြီဆိုတဲ့အခါကျတော့စောစောကပြောပြီးပြီလေယောဂဘေးဘေးရတွေဖြစ်เสียရှိရင်မိမိခန္ဓာကိုယ်ကြီးမှာလာမဖြစ်ဘူးလား ဖြစ်ပါတယ်ဗျာဒါတော့ကိုကတော့ကို့ဘွားလေးယာတော့ကတော့ကျင့်တတ်နေတာပဲမသိတော့မွေကြီးတွေကိုဟောယာရုပေးလိုက်တော့သူကသဘောကျနေတယ်လို့ပဲကိုကိုဒီဘွားရတဲ့ခါကျတော့ကိုခန္ဓာကိုယ်မှာပြစ်ဟောမုန်းစရာယွန်စရာလေးလို့တခုမှမတူကိုဘာသာကိုတော့လှလို့ပလို့တင့်တယ်လို့သဘောကျလို့နှက်တယ်လို့ပဲဒါပေမဲ့တကယ်တမ်းကြည့်တဲ့ခါကျတော့တဲ့ကိုရဲ့ဒီဓာကြီးလေးပါးကိုလက်ခံပြီးတော့ယူလိုက်ခြင်းဒီနော်ယောဂါကိုလက်ခံလိုက်တာနဲ့မတူဘူးလားဗျာတူပါတယ်ဗျာတူတယ်ယောဂါဆိုတာတခြားမဟုတ်ဘူးလူတွေကထင်တာက ဒါသွေးတွေတန်တွေထွက်ပြီးတော့အာအညိုမဲရွဲနေမှဆေးုံသွားမှယောဂထင်တာဟောဒီခန္ဓာကိုယ်ကြီးရဗျာအခုကံတရားထိုင်တဲ့ဥစဉ်တရားနဲ့ကြီးနေတယ်တချို့ငြိမ်တဲ့လူကတော့ငြိမ်ပါတယ်တချို့ကျတော့လှုပ်လိုက်တာလှုပ်လိုက်တာဩလှုပ်တာဘာကြောင့်လှုပ်ယောဂတွေပြင်းထန်လို့ပါဗျာဟုတ်တယ်ယောဂတွေပြင်းထန်တာနော်တောင့်လာတယ်လေတောင့်လာတာယောဂအောင့်လာတယ်လေအောင့်လာတာယောဂ တက်လာတယ်လေတက်တာယောဂပါဗျာအဲ့ဒါကဲဒါတော့ယောဂတာမရှိရင်နာစရာတောင့်စရာအောင်စရာရှိလားဗျာမရှိပါဗျာကဲအနာတွေပေါက်တယ်အဲ့ဒီပေါက်တဲ့အချိန်မှာလည်းပဲအနာကြောင့်မလို့တောင့်တာအောင်တာကြိုက်တာခက်တာမရှိဘူးလားရှိပါတယ်ဗျာအေးလူတွေကအဲ့ဒီအနာပေါက်မှတောင့်မှအောက်မှကြိုက်မှဒါယောဂလို့ထင်တာ ကိုင်းဘာအနာမမရှိဘူးဗျာကိုယ်ခန္ဓာကိုယ်မှာသွေးတွေနဲ့ပြည်တွေနဲ့ထွက်နေတာမရှိပါဘူးကိုင်းဒါပေမဲ့ထန်လိုက်တဲ့အခါကျတော့အမလေးနားလိုက်ထားနော်ခြေစအကောင်းဆုံးတစ်စက်ကမှမရှိဘူးဆိုပြီးတော့အမလေးညကြိုင်ပြီးတော့မဆာချ်တင်နေအနှိတ်ခံခြင်းခန်းနေအောင်ပါဟလားတနေ့ကုန်တရားထန်လိုက်ထားအမလေးနားလိုက်တဲ့အခါနားလိုက်တဲ့တင်ပါခြေသလုံးကြွက်သားကလည်းတဲလို့ဆိုပြီးတော့နော်ဘယ်နေရာများအဖျားချစရာရှိလဲ နော်အဲမရှိဘူးဒါတော့ဒီခန္ဓာကိုယ်ကြီးဒါလေးပါးနဲ့လက်ခံမိတာပါတယ်လို့ဆိုရင်ယောဂါတွေလက်ခံလိုက်တာနဲ့အတူတူပါပဲတဲ့ခိုင်အဲ့ဒါပဲနော်နောက်တစ်ခုကဝိသံတဲ့နော်ဝိသဆိုတာအစိတ်ပြောတာဝိသဆိုတာအစိတ်ခန္ဓာကိုယ်မှာနော်ငွေကြီးငွေတွေငွေကြီးတွေရှိနေတယ်ဆိုတဲ့ခါကျတော့ဒီငွေကြီးတွေကကြည့်လိုက်လေနော်ဒီငွေကြီးတွေမှာအစိတ်ရှိတော့ကြောက်စရာကောင်းတယ်လို့ပဲကြောက်စရာကောင်းတယ်လို့ပဲ ဟောဒီမိမိရဲ့ခန္ဓာကိုယ်မှာပထဝီအာဘောတေဇောဝါယဓာတ်ကြီးလေးပါးနဲ့ဖွဲ့ထားတယ်ဘယ်ဓာတ်မှနော်အချို့မခံဘူးဘယ်ဓာတ်မှသူကနည်းနည်းလေးအဖောက်ပြန်မခံဘူးနော်နည်းနည်းလေးဖောက်ပြန်လိုက်တာနဲ့နည်းနည်းဖောက်နည်းနည်းနာနော်များများဖောက်များများနာဆိုတော့အစိတ်အစိတ်ရှိတယ်လို့ဖြစ်နေတယ်ဒါတော့နောက်ဆုံးပြောမယ်ဟောဒီဓာတ်လေးပါးတစ်ပါးပါးဖောက်ပြန်ရင်ဒီခန္ဓာကြီးပဲတည်တာမဟုတ်လားမှန်ပါဗျာအေးဒါတော့မိမိခန္ဓာကိုယ်ထဲမှာဓာတ်လေးပါးရှိနေခြင်းဒီအစိတ်တွေထဲထားတာနဲ့မတူဘူးလား ပြုပါတယ်ဗျာကိုယ့်ကိုဒုက္ခပေးမဲ့စိတ်တွေထမ်းထည့်ထားတာ ਨੇ အတူတူပဲအတူတူပဲဒါတွေကပဲပြဿနာပေးတာနော်သူများခန္ဓာမှာရှိတဲ့ဓာလိဘကိုလာမပေးဘူးကိုယ်ခန္ဓာကိုယ်မှာရှိနေတဲ့ဓာလိဘကပြဿနာပေးတာဒါတော့ကိုယ်ခန္ဓာကိုယ်ရှိတဲ့ဓာလိဘဆိုတော့အစိတ်အိတ်တွေထည့်ပြီးတော့ထားရတာ ਨੇ အတူတူပဲဒါကြီးလွယ်ထားသလိုပဲဒါကြောင့်ဟောဒီခန္ဓာလက်ခံလိုက်ခြင်းသည်ဓာကြီးလေးပါလက်ခံလိုက်ခြင်းသည်အစိတ်တွေကိုလက်ခံလိုက်ရတာ ਨੇ အတူတူပဲတဲ့နော်နောက်တစ်ခါမရဏတဲ့ gain ဒီလောက် အဲဘလောက်ပဲဆေးတွေကျွေးနော်အပူအေးတွေနွေးနွေးထိုးထွေးထားရေတွေချို့ပြုတ်ပြင်းပြင်းဆင်းသူသွားခြင်းတဲ့နေရာလိုက်ဖို့ဟာသူစားခြင်းတာလေးကျွေးသူဝတ်ခြင်းတဲ့အဝတ်ကလေးတွေတော့ဝတ်ပြီးတော့လှလှပပလိန်ချဲမွေးအောင်ပြင်ဆင်ထားပြီမဲ့နောက်ဆုံးကြတော့မတရားဘူးလားဗျာတင်ရပါတယ်ခင်ဗျာအေးဘလောက်ပဲကိုပြုစုလာခဲ့ပြုစုလာခဲ့နော်နောက်ဆုံးကြတော့မွေကနေပြီးတော့မွေဒိန်းကို ပေါက်တတ်သလိုပဲအဲ့ဒီပထဝီအာဘောတေဇောဝါယောဆိုတဲ့ဓာတ်လေးပါးကပဲကိုကိုပြန်ပေါက်တတ်တာ ဒါတော့ဖြစ်လျာဖြစ်လျာဘဝတိုင်းဘဝတိုင်းခန္ဓာ၅ပါးမဖြစ်ဘူးလားဖြစ်ပါတယ်ခင်ဗျာဖြစ်တယ်အဲ့ဒီခန္ဓာ၅ပါးဖြစ်တဲ့ဘဝเนาะခန္ဓာ၅ပါးဆိုတော့ဒါတတ်နားလည်အောင်ပြောတာပါ၅ပါးရှိလဲသေးတာပဲဟိုးကအရုပပြမကြတော့ရုပ်မရှိတော့၄ပါးရှိတယ်၄ပါးရှိတဲ့ပြမလဲသေးတာပါပဲအတဉ္ဇတကြတော့ तू ကနံတရားမရှိဘူးရုပ်တက်တက်ပဲရှိတယ်ခန္ဓာတစ်ပါးတည်းရှိတယ်တစ်ပါးတည်းမကြောင့်လဲခြံမထားပါဘူး။ဘာဖြစ်လဲ။သိတာပဲ ဒါကြောင့်ခန္ဓာက၅ပါးရှိလဲသေးတာပဲဘာဖြစ်လို့လဲရှိတော့ကတည်းလို့နော်ဒီဓာတ်ကြီးလေးပါးက built in အတူတူတွဲပါခဲ့ပြီးပြီခန္ဓာနဲ့နော်ဒီဓာတ်ကြီးလေးပါးဓာတ်ကြီးလေးပါးနဲ့ခန္ဓာခန္ဓာကိုပဲဓာတ်ကြီးလေးပါးခေါ်တယ်ဓာတ်ကြီးလေးပါးကိုပဲခန္ဓာကဲသူ့ကိုခွဲခြားလို့ရပါမလားမရပါဗျာမရဘူးဓာတ်ကြီးလေးပါးကိုအမိပြုဖြစ်လာတဲ့ခန္ဓာခန္ဓာဆိုတော့ဒါတတ်မှာပဲရုပ်ရှိလို့တော့တတ်မှာပဲနာရှိလည်းတတ်တာပါပဲဟောဒါကြောင့်မလို့ ခန္ဓာရှိသမျှလိုက်ပြီးတော့တတ်နေတာပဲဒါတော့ကြိုက်တဲ့ဘဝနေနော်ကြိုက်တဲ့ခန္ဓာရနော်လူဘဝမကြောင့်တည်တယ်လို့ထင်ပြီးတော့နတ်ပြည်တက်ပုံရှောင်းနေလွတ်သလားဗျာမလွတ်ပါဗျာမလွတ်ဘူးဗျာနတ်ပြည်တထပ်ပြီးတထပ်အထက်ကိုတက်သွားနတ်ပြည်6ထပ်ကုန်းကလွတ်သလားမလွတ်ပါဗျာဒါနတ်ပြည်ကနဲနဲနေနေကွာအထက်မြမပြည်ဗရမဇံဘုံတက်ကြအောင်ဆိုတော့ဗရမဇံဘုံကမြမတွေလဲတည်တာပါဗျာတည်တာပါပဲဘယ်သူပေါက်တယ်ဘယ်သူပေါက်တတ်တာလဲ ငွေငွေလေးကောင်ငွေလေးငွေလေးကောင်ပဲပေါက်သားခံရတာပဲကဲမလွတ်ပါဘူးနော်မလွတ်ပါဘူးပဲပဲပုံပုံခန္ဓာရှိလို့တော့မလွတ်ဘူးပဲနော်ဒါကြောင့်မလို့ခန္ဓာရှိတဲ့ဘဝလိုက်ပြီးတော့တတ်တယ်ဆိုတော့တေရတာပေါ့နော်ဒါကြောင့်မလို့ဟောဒီဓာတ်ကြီးလေးပါးကိုလက်ခံမိလိုက်ခြင်းသည်ငါအသေးလေးပေးပါအောင်လို့တောင်းတာနဲ့အတူတူပဲငါ့ကိုပေါက်တတ်ပါအောင်လို့ပြောတာနဲ့အတူတူပဲကဲလွယ်သလားသူ့ပြုစုရတာ မလွယ်ပါဗျာမလွယ်ဘူးအမတန်ခက်တယ်အမတန်ခက်တယ်နော်ဒါကြောင့်မလို့ဟောဒီဓာတ်ကြီးလေးပါးကိုယာခြင်းသည်တဲ့နော်မွေကြီးလေးကောင်ကိုယာထားသလိုပဲတဲ့ဒါကြောင့်ဒီမွေကြီးလေးကောင်ဟူသည်ဓာတ်ကြီးလေးပါးကိုဆိုလို၏မွေကြီးလေးကောင်သည်နော်သူ့ရဲ့ကျေးဇူးရှင်ကိုကျေးဇူးမှမတိရသလိုဓာတ်ကြီးလေးပါလည်းမတိရပါမွေကြီးလေးကောင်ပြုစုရတာခက်သလိုဓာတ်ကြီးလေးပါပြုစုရတာခက်ပါတယ်နော်မွေကြီးလေးကောင်ဟာကျေးဇူးမတိရသလိုဓာတ်ကြီးလေးပါလည်းပဲကျေးဇူးမတိရပါ မွေကြီးလေးကောင်သည်ပုပ်ကိုယာတုဌာနန္တရဂုံတက်ခါမခွဲခြားပဲပေါက်တတ်တတ်သလိုဓာကြီးလေးပါလည်းပဲခွဲခြားခြင်းမရှိပါဘူးအနဲ့အမြတ်တော့ချမ်းသာဆင်းရဲပညာတတ်မတတ်မရှိပါဘူးသူအချိန်မရွေးပေါက်တတ်ပါတယ်နော်မွေကြီးလေးကောင်ဟာမွေကြီးလေးကောင်ဒီနော်မွေကြီးလေးကောင်ရှိနေပြီဆိုလို့ရှိရင်ဒုက္ခပေါင်းစုံရှိသလိုပဲပြဿနာပေါင်းစုံရှိသလိုပဲခန္ဓာအဲဒီဓာကြီးလေးပါကိုမှလက်ခံမိပြီဆိုလို့ရှိရင်တော့ ပြဿနာပေါင်းစုံဒီမှာရှိတယ်ဒုက္ခပေါင်းစုံဒီမှာရှိတယ်နော်မွေးကြီးလေးကောင်းဒီမစင်ကြဲသလိုပဲနော်ခန္ဓာကလည်းဓာတ်ကြီးလေးပါလည်းမစင်ကြဲမွေးကြီးလေးကောင်းဒီအနံ့မကောင်းသလိုဟောဒီဓာတ်ကြီးလေးပါလည်းအနံ့မကောင်းပါဓာတ်ကြီးလေးပါကြောင့်ဖြစ်နေတဲ့ဟာဒီပေါ့လေနော်ဟောဒီအဲမွေးဒီဟောဒီခန္ဓာမှာခန္ဓာလို့ရပြီ ဆိုလို့ရှိရင်နော်အိုရခြင်းသဘောဗျာအဲနာရခြင်းသဘောဗျာတိနော်ဒါတွေကလည်းဒီဓာတ်ကြီးလေးပါလက်ခံလိုက်ပြီဆိုရင်လက်ခံလိုက်တာနဲ့တပြိုင်နက် ယောဂါကိုလက်ခံလိုက်သလိုဖြစ်ပါတယ်ဟောဒီဓာကြီးလေးပါးကိုလက်ခံလိုက်ပြီဆိုတာနဲ့တပြိုင်နက်အစိတ်ကိုလက်ခံမိသလိုလည်းဖြစ်ပါတယ်ဓာကြီးလေးပါးကိုလက်ခံမိပြီဆိုတာနဲ့တပြိုင်နက်မိမိခန္ဓာကိုနော်ငါ့ကိုသိစေတဲ့ဘဝလေးတစ်ခုပေးပါအောင်လို့ဆုတောင်းတာနဲ့အတူတူဖြစ်မနေဘူးလားဗျာဖြစ်ပါတယ်ဗျာဖြစ်နေတယ်တဲ့ဖြစ်နေတယ်ဒါကြောင့်မလို့မွေကြီးလေးကောင်ဟူသည်ဓာကြီးလေးပါးကိုဆိုလိုဤနော်ဓာကြီးလေးပါးဒီအမတန်အပြုစုရခက်ပါတယ် ဒါတော့ဟောဒီခန္ဓာကိုယ်ဆိုတဲ့ဓာတ်ကြီးလေးပါပေါင်းစုနေတဲ့ခန္ဓာကိုယ်ကြီးဟာမွေကြီးလေးကောင်ပြုစုရသလိုပဲနော်အခုတောင်းမှလှုပ်လှုပ်လှုပ်လှုပ်နေဖြစ်ကုန်ပြီနာရာကျင်နာတွေလေဟာလားနော်ကိုကတာသူ့ကိုစိတ်ရောရင်ဖြစ်တာတရားနာတာလေးတောင်းတရားထိုင်တာလေးတောင်းမှ ဖြောင်းဖြောင်းအထိုင်မခိုင်းဘူးနော်နော်ဖြောင်းဖြောင်းထိုင်မခိုင်းနည်းနည်းလေးဟဲ့လှုပ်တော့ကွာအာရှိတော့ကွာမခိုင်းဘူးလားခိုင်းပါတယ်ဗျာခိုင်းတယ်နော်အေးနော်တန် ငါ့ကိုရွှေ့မပေးဘူးနော်အင်းမင်းသိစေမဲ့တဏှာပြည့်မဲ့ငါကျင့်အောင်လုပ်ထားမှာမထနိုင်တော့ဘူးလေကျင်းတော့ထုံတာနဲ့ခြေထောက်ကြီးကထုံလို့ကင်လို့လည်းမရအောင်တောင်းတောင်းကြီးဖြစ်တာနဲ့အသာလေးဥပါကွာဆိုတော့ကလေးလေးခေါင်းပုတ်တယ်လို့ပဲပေါင်လေးပုတ်လိုက်ဒူးလေးပုတ်လိုက်နဲ့ပြန်ချော့ရတယ်5မိနစ်10မိနစ်လောက်အဲဒီကျမှသူလည်းအချော့ပြေးတော့အေးအေးမက်ထားတော့ရပြီတဲ့အဲဒီကျမှဟုတ်တော့မလားလို့မှန်ပါဗျာကိုဒုက္ခပေါင်းဆုံးပေးတာအဲဒါကြောင့်မလို့မွေးကြီးလေးကောင်နဲ့တူတယ်တဲ့နော် ဒါတော့ခန္ဓာကိုယ်ဓာတ်ကြီးလေးပါးရဲ့အပြစ်ကအမတန်မှများပါတယ်နော်ဒါတော့ဒီနေ့ကဒီဟောဓာတ်ကြီးလေးပါးနဲ့မွေကြီးလေးကောင်တူပုံပြောပြီးတဲ့ခါကျတော့ဦးဇင်းကမနေ့ဖြန်ကိုသွားမယ်နော်ရန်သူ9ယောက်ဆိုတာသွားခြင်းသိတယ်ရန်သူ9ယောက်ဆိုတာဘာတူလဲဆိုရင် ခန္ဓာ9ပါးဥပါဒါနဲ့ခန္ဓာ9ပါးနော်ဥပါဒါနဲ့ခန္ဓာ9ပါးဆိုလိုပါသည်ဒါတော့အဲ့ဒါလေးကိုဒီနေ့နည်းနည်းစထားရအောင် ဒါတော့ဒီမွေတင်းယောက်ျားကိုနော်သူနဲ့ငယ်ငယ်ငယ်တုန်းကကျောင်းတော်ကရန်စားတို့လေရက်ွက်ထက်မှာရန်ကိုနဲ့မတည့်တဲ့လူဆိုတာရှိတာကိုမတည့်တဲ့လူတွေရှိတော့ဒီလူကနေပြီးတော့မှတခါတည်းမွေထိန်အမွေထိန်တဲ့နေရာကထွေပြေးဆိုတော့ထောင်ကထွေပြေးသလိုမျိုးဖြစ်တော့ဘရင်ကြီးကလည်းပဲအမိန့်ထုတ်လိုက်တယ်လေဟဲ့ဒီလူထောင်ကထွေပြေးပြီနော်ဘရင်ဘရင်အာနာဖီဆန်ပြီးတော့ထွေပြေးပြီဘသူများလိုက်တာပေးနေသလဲလိုက်တာပေးနေစုတော့တထောင်ဆိုတော့ဟော ငကိုတော့ငါမှသူ့ကိုပုတ်ကိုရေးမတဲ့လို့တတ်ချင်နေတယ်ဆိုတော့အခုတော့ဟာဘယင်ရှာတရားဝင်တတ်ခွင့်ရပြီဆိုတော့ဆူလဲရအောင်မယ်ဆိုတော့ဟောငယ်ပေါင်းကြီးပြတဲ့ငယ်ချင်းကနောက်ကနေလိုက်ပြီးတော့ငယ်ပေါင်းကြီးပြမဟုတ်ဘူးလေငယ်ငယ်တော့ကမတဲ့ခဲ့တဲ့ရန်သူ9ယောက်ကသူ့ကိုတတ်ဖို့လိုက်လာတယ်အဲ့ဒီတတ်ဖို့လိုက်လာတဲ့ရန်သူ9ယောက်ဒီဘသူလဲဆိုလို့ရှိရင်ဥပါဒါနဲ့ခန္ဓာ၅ပါးဘသူတဲ့လဲဥပါဒါနဲ့ခန္ဓာ၅ပါးပါဗျာဥပါဒါနဲ့ခန္ဓာ၅ပါးတဲ့ဥပါဒါနဲ့ခန္ဓာ၅ပါးလေး ဒီမှာနည်းနည်းလေးကြည့်ပြရအောင်မခဏလေးနော်။ဟောခဏလေးသူကဘယ်ထဲမှာရှိသလဲဆိုတော့အာမဟုတ်ပါဘူး။အဲဟုတ်ပြီနော်။မနေ့ပြန်ကကြရင်ဒါဥပါဒณะခန္ဓာ၅ပါးအကြောင်းသွားခြင်းတော့ဒါကိုဒီနေ့စထားခြင်း ਨੇ ။ဒါတော့စထားခြင်းတာဖြစ်တဲ့အတွက်ကြောင့်မလို့ဥပါဒณะခန္ဓာအကြောင်းလေးဟိုးတော့ကဦးစင်းဘာရတုတ်တာတော့က သင်ခဲ့ပြီးပြီဒေးလေးစီတီဓမ္မသင်တန်းမှာဘာရတုတ်တန်တော့ကဖားခဲ့တယ်ဘာတုတ်တန်လဲဘာရတုတ်တန်ပါဗျာဘာရဆိုတာခန္ဝန်တုတ်ကြီးဒါတော့ခန္ဓာခန္ဓာနဲ့ဝန်တုတ်ကြီးနဲ့ဥပမာပေးပြီးတော့ဟောခဲ့တော့ကဒီဥပါဒနဲ့ခန္ဓာ၅ပါးအကြောင်းဒါတော့ဥပါဒနဲ့ခန္ဓာ၅ပါးအကြောင်းပြောခဲ့ပြီးတော့အဲ့ဒါလေးကိုပြန်ပြီးတော့ဒီမှာထပ်ပြောမယ်ဒါပဲပြောရမှာဆိုတော့နည်းနည်းလေးအသက်တွေအတွက်မှတ်မှတ်သားသားလေးဖြစ်အောင်လို့ဦးစင်းကဒီနှုတ်ကလေးကိုထုတ်ပြတာပါနော်ဒါတော့မနေ့ဖြင်မသွားခင်ဒီနေ့ကစဒါလေးတွေကိုစပြီးတော့ဒါလေးတွေဖတ်ထားခြင်းနဲ့နော်ဒါတော့ကောင်းပြီ ဥပါဒဟုတ်သည်ဆိုတာလေးကိုဖတ်ပေးစမ်းပါဗျာဥပါဒံဟုတ်သည် မွေသည်ဖားဖန်းသောအခါ၌သက်ဆိုင်မြဲမြဲမလွတ်ဘဲဖမ်းယူထားတဲ့ကဲ့သို့မိမိဆိုင်ရာအာယုံ၌ဆွဲဆွဲမြဲမြဲယူတတ်သောဆွဲလန်းတတ်သောတရားကို ဥပါဒံဟုခေါ်သည်ဟုတ်ပြီဒါကအလုံးသိကြပြီးသားပါဆရာတော်များဒါဟောလို့နော်မွေဒီဖားကိုဖမ်းတော့ခါဆိုတော့မွေရဲ့သဘောက သွားတွေကလည်းကောက်နေတယ်တဲ့နော်အတွဲအာကောင်ထဲမှာလည်းရှိတဲ့ဒီဘာခေါ်မလဲအတက်အတက်ကလေးတွေရှိတယ်ကြမ်းကြကြမ်းရှာရှာလေးတာအတွင်းဘက်ကိုကောက်နေတယ်တဲ့ဒါကြောင့်မြိုလိုက်ပြီးလို့ရှိရင်ဖားကိုမြိုရင်မြိုလိုက်အမြိုခံရတဲ့သရဝါကအောက်နောက်ကိုပြန်ဆုတ်လို့မရဘူးသွားကလည်းကောက်ပြီးတော့အတွင်းထဲကိုဝင်နေတယ်မွေရဲ့သွားကပြီးတော့အာကောင်ထဲမှာရှိနေတဲ့သူတို့ရဲ့ကြမ်းရှာရှာလေးတွေကလည်းအောက်ဘက်ကိုပဲတွန်းတွန်းပြီးတော့ဆွဲသွားတာဒါကြောင့်အဲ့ဒါတော့သူကဒီဆွဲဆွဲမြဲမြဲဒီလိုမျိုးချုပ်ထားတော့တဲ့ နောက်ကိုထွက်လို့မရတော့ဘူးရှေ့ကိုပဲဘိုက်ထက်ကိုပဲပါပါပါပါသွားတယ်အဲ့ဒီလိုမျိုးနော်မလွတ်အောင်ဆွဲဖမ်းထားသလိုပဲဒါတော့မိမိဆိုင်ရာအာယုံနဲ့ဆွဲဆွဲမြက်မြက်ယူတတ်သောဆွဲလန်းတတ်သောတရားကိုဥပါဒံလို့ခေါ်တယ်တဲ့ဒါကြောင့်အာယုံတစ်ခုကိုကြိုက်မိပြီဟဲ့ဆိုလို့ရှိရင်အဲ့ဒါပျောက်မပျောက်တော့ဘူးနော်ဒါတော့မပျောက်တော့လို့ပဲပြောတာပေါ့မျက်စိတဲကဘာဆိုလဲမသိပါဘူး ဗျာ။ဟောမသိဘူးလားမသိဘူးအဲ့ဒါဆိုလည်းကြောက်လည်းမသိဘူးတော့အဲ့ဒါဆိုတော့ဟုတ်လား။မျက်စိတွေကဘာဖြစ်တယ်လို့ပြောကြတာမသိပါလားထွက်ကောမထွက်ဘူးတာလား။ဘယ်ထွက်မလဲစွဲတာကိုဟုတ်တယ်မဟုတ်လား။အဲ့တော့အဲ့ဒီလိုမျိုးစွဲနေပြီဆိုလို့ရှိရင်အဲ့ဒီအဲ့ဒီအစွဲမျိုးအာယုံတစ်ချိန်လုံးဒါကြီးပဲပေါ်ဒါကြီးပဲတည်ဆိုတာဟုတ်တယ်အဲ့ဒါမျိုးအစွဲကိုဥပါဒံလို့ခေါ်တာ။ဘာဖြစ်လို့လဲဆိုတော့အဲ့ဒီအာယုံကသူ့ကိုလွှမ်းမိုးသွားပြီနော်။အာယုံကသူ့ကိုလွှမ်းမိုးအဲ့ဒီအာယုံကိုသူ့မှာရှိသောတဏှာသို့မဟုတ်ဒိဋ္ဌိက အဲ့ဒီအာယုံကိုဆွဲတာဆွဲလိုက်တော့အဲ့ဒီအာယုံကြီးကမိမိအသီးထဲမှာလာပေါ်နေတော့ဘာပဲလှုပ်လှုပ်ဒီအသီးဒီဟာပဲမြင်နေတာဒါမျိုးဥပါဒံလို့ခေါ်တယ်ဒါတော့အဲ့ဒီဖန်တတ်တဲ့ဟာဘာတူလဲဆိုတော့အောက်မှာဖတ်ကြည့်ဘာတူတွေကဖန်တာလဲဥပါဒံတရက်ကိုတဏှာနဲ့ဒိဋ္ဌိနှစ်ပါးသည်ဥပါဒံမြည်ဤဘာတူနဲ့ဘာတူတဏှာနဲ့ဒိဋ္ဌိပါဗျာတဏှာနဲ့ဒိဋ္ဌိတဏှာကနော်သာသာရရသဘောလေးတွေကိုစွဲတယ်နော် တဏှာဆိုတဲ့သဘောကသူအသားရတဲ့သဘောပေါ့နော်ကိုမျက်စိနားကြည့်လိုက်တဲ့နားထောင်လိုက်တဲ့ဆိုရင်သဘောကျစရာလေးတွေဆိုရင် तू ကတဏှာက तू အချော့ကြိုက်တယ်လေအလှကြိုက်တယ်အနုကြိုက်တယ်လေဒါတော့အဲ့ဒါလို့ตาရစရာလေးတွေဆိုရင်တဏှာကဆွဲတယ်ဒိဋ္ဌိကြတော့မြင်လိုက်တဲ့အရာမှာမြင်တဲ့အရာကိုခံစားတဲ့အခါမှာဟောငါရဲ့ဒီထက်မှာအတ္တကောင်စိုးလေးငါကစိုးဆိုတဲ့ငါအတ္တကောင်ဆိုတဲ့ငါလေးကကြည့်လိုက်တာတိလိုက်တာခံစားရင်လည်းငါခံစားအဲ့ဒီအတ္တလေးကခံစားတာလို့အဲ့ဒီသဘောမျိုးလေးနဲ့ तू က ဟိုဆွဲလန်းတာဆိုတော့အယူဝါဒပိုင်းဆိုင်ရာ နော် အမြင်ပိုင်းဆိုင်ရာဆွဲလန်းတာကဒိဋ္ဌိအာယုံပိုင်းဆိုင်ရာကိုဆွဲလန်းတာကတဏှာအာယုံစရာလူချင်းစရာကာမဂုဏ်ပြောတာကာမဂုဏ်ကိုဆွဲလန်းတယ်အဲဆွဲလန်းတဲ့အခါမှာနှမျိုးနဲ့ဆွဲတယ်တဏှာကตายာပြီးတော့ဆွဲလန်းတယ်ဒိဋ္ဌိကဒါလေးကိုမြင်တာကြားတာနားတာစတာခံစားလိုက်တာလေးတွေကနော်ငါငါအတ္တကောင်လေးကြောင့်မလို့မြင်နိုင်ကြားနိုင်ခံစားနိုင်တယ်သိနိုင်တယ်လို့အဲ့ဒါလိုအတိလေးနဲ့ဆွဲတာ ဒါကြောင့်မလို့ตายာပြီးတော့ဆွဲရင်တဏှာနော်အယူမှားပြီးတော့ဆွဲရင်ဒိဋ္ဌိအဲ့ဒီနှစ်ခုပေါင်းရင်တော့မလွတ်တော့ဘူးကျိုးနဲ့ကြက်ထားသလိုပဲအဲ့ဒါမိတော့တာပဲတဲ့ဒါကြောင့်မလို့အဲ့ဒီသူဆွဲတဲ့ခန္ဓာကိုယ်တွေကိုဘာတွေသူဆွဲတာလဲဆိုတာလေးနည်းနည်းဖတ်ကြည့်ပါဦးမြတ်ဟုတ်ဆက်ဆက်ပြီးတော့ခန္ဓာဟုသည်ခန္ဓာဟုသည်အဖို့အစုဟုအဓိပ္ပာယ်ရှိ၏အတိတ်အနာဂတ်ပစ္စုပန်အတွင်းအပြင် အကျမ်းအနု အယုတ်အမြတ်အဝေးအနီးဤ၁၁မျိုးဖြင့်ခွဲခြားလို့ရကောင်းသောအရာကိုခန္ဓာဟုခေါ်၏အဲဒါတော့သတိပဋ္ဌာန်တော့ကြတော့အကျယ်ရှင်းပြမယ်အခုတော့အချိန်မရတော့လောက်မရှင်းတော့ဘူးเนาะခန္ဓာဆိုတာဟာကာလအဖြစ်ကြည့်လိုက်မယ်ဆိုလို့ရှိရင် ကာလ၃ပါးနဲ့ဖွဲ့ဖွဲ့လို့ရရမယ်เนาะစိတ်ထဲမှာဉာဏ်ထဲမှာเนาะခန္ဓာဖွဲ့တယ်ဆိုတာဟာဒီစိတ်ဉာဏ်ထဲမှာ ဖွဲ့စည်းယူတာကိုပြောတာเนาะကိုဉာဏ်ထဲမှာဉာဏ်ထဲမှာပဲဖွဲ့လို့ရတယ် ဒါတော့ညာနဲ့မှဖွဲ့ယူရတာဒါတော့ကာလအပြင်ကြည့်မယ်ဆိုရင်အတဲ့နာဂပိစ္ဆပန်နဲ့ဖွဲ့လို့ရမယ်အတွင်းအပြင်အဲဒါအတွင်းသဘောအပြင်သဘောကိုလည်းဖွဲ့လို့ရရမယ်အကျမ်းနဲ့အနုဆိုတဲ့သဘောလည်းဖွဲ့လို့ရရမယ်အယုတ်နဲ့အမြတ်ဆိုတဲ့သဘောလည်းဖွဲ့လို့ရရမယ်အနီးနဲ့အဝေးအဝေးနဲ့အနီးဆိုတဲ့သဘောလည်းဖွဲ့လို့ရရမယ်အဲ့ဒီလိုမျိုးအုပ်စုတွေအုပ်စုတွေကိုကိုယ့်ရဲ့ဉာဏ်နဲ့မှဖွဲ့လို့ရမှာဒါကိုခန္ဓာလို့ခေါ်တာနော်ဒါတော့နိဗ္ဗာန်ကြတော့ဒီကာလသုံးပါးနဲ့ဖွဲ့လို့မရဘူးနော် အတွင်းနဲ့အပြင်မှာနိဗ္ဗာန်ကတပါးပဲဒီနိဗ္ဗာန်ဆိုတာကြတော့နိဗ္ဗာန်ဖြစ်သွားရင်ဒီအပြင်တပါးတရားဖြစ်သွားပြီနိဗ္ဗာန်မှာအကျမ်းနဲ့အနုမှာအနုပဲဖြစ်တယ်နိဗ္ဗာန်မှာအယုတ်နဲ့အမြတ်မှာအမြတ်ပဲဖြစ်တယ်နိဗ္ဗာန်မှာအနိနိအဝေးဒီအဝေးပဲဖြစ်တယ်တပါးပဲရတယ်ဒါကြောင့်မလို့နိဗ္ဗာန်ကတပါးပဲကြံလို့ခန္ဓာဖွဲ့လို့မရဘူးသဘောပေါက်ပြီနော်မှန်ပါဗျာအေးနိဗ္ဗာန်ကဒါကြောင့်လွတ်ထွက်သွားတာဆိုတော့ခန္ဓာကအနည်းဆုံးနှစ်ခုရှိရမယ်နှစ်ခုရှိလို့နှစ်ခုလုံးချိတ်မိမှအဲ့ဒါကိုတစုဖွဲ့လို့ရတာ ဒါတော့တစ်ဖက်ပဲ့သွားရင်ဖက်ဖွဲ့လို့မရတော့ဘူးချိတ်လို့မရဘူးတစ်ဖက်ပဲသွားချိတ်မလဲကအခုချိတ်ဆရာမမရှိပဲဟုတ်တော့မလားဒါတော့ခန္ဓာဆိုတာစုရမယ်ဆိုတော့စုစရာနှစ်ခုတော့လိုတာပေါ့အနည်းဆုံးဒါတော့မိမိရဲ့ဉာဏ်နဲ့မှစဉ်းစားလဲလို့ရှိရင်အတိတ်အနာဂတ်ပစ္စုပန်လို့ကာလအားဖြင့်လည်းဖွဲ့လို့ရမယ်နိဗ္ဗာန်မဖွဲ့လို့မရဘူးနိဗ္ဗာန်မှာ timeless နော်နိဗ္ဗာန်ကကာလဝုမဟုတ်လေနိဗ္ဗာန်ဆိုတာအတိတ်တုန်းကလားလို့လည်းပြောလို့မရဘူး ပစ္စုပန်အခုရှိသလားလို့လည်းပြောလို့မရဘူးအနာဂတ်လားလို့လည်းပြောလို့မရတော့ तू ကအချိန်ထဲမှာမပါတော့တဲ့ timeless ဟာနော်ကာလဝိမုတ်တပါဠိလိုပါတယ်လေကာလဝိမုတ်ပါဗျာကာလဝိမုတ်နော်အဲ့ဒါကြောင့်အချိန်ထဲမှာလည်းထည့်လို့မရဘူးအတွင်းလားအပြင်လားဆိုတော့နိဗ္ဗာန်ကအပြင်တရားတဲ့နော်အပြင်တရားတဲ့အဲ့အတွင်းနဲ့ပြင်ကတော့နည်းနည်းလေးအငင်းအပွားရှိတယ်ထားတော့ဒါပေမဲ့အပြင်မဲ့ထားအများစုကဲအပြင်မဲ့ရတယ်ဆိုတော့အတွင်းမပါတော့ခန္ဓာဖွဲ့လို့ရရလားမရပါဗျာအကျမ်းနဲ့အနုဒါနုတဲ့တရားအကျမ်းပါသေးလား မပါပါဗျာမပါဘူးအယုတ်နဲ့အမြတ်နိဗ္ဗာန်ကအမြတ်တရားအနည်းနဲ့အဝေးနိဗ္ဗာန်ကဝေးတယ်နားလည်ဖို့ခက်တယ်ဝေးတယ်ဆိုတာကဟိုးမိုင်မောင်းဝေးတာပြောတာမဟုတ်ဘူးလေလာ အာထုတ်တဲ့ခါကြလို့ရှင်နိဗ္ဗာန်ကိုဉာဏ်နဲ့မှမြင်ခဲ့တယ်တဲ့မြင်နိဗ္ဗာန်ရဲ့သဘောတရားမြင်ခဲ့လို့ဝေးတယ်လို့ပြောတာတခါဒီလေကလေးတွေကပြောလို့အားတစ်ခါပြောမရနှစ်ခါပြောမရသုံးခါပြောနားမလဲလေးခါပြောနားမလဲဆိုရင်မင်းတော်တော်နားဝေးတယ်လို့မပြောဘူးလားပြောပါတယ်နားဝေးတယ်ဆိုတာနားတော့မဝေးဘူးပြပြောတဲ့လူနဲ့နင်းနင်းလေးပဲ ဒါပေမဲ့ဝေးနေတာဘာဝေးနေတာလဲနားလည်မှုအေးနားလည်မှုကအဲ့တဘာဝကို तू မရောက်ဘူးဒီဒီပြဿနာဒီဖြစ်နေတဲ့ကိစ္စကို तू နားမလည်ဘူးအဲ့ဒါကိုနားဝေးတယ်ပြောတာအမှန်နားမဝေးဘူးနားဒီနားလေးမှနေတာဝေးနေတာကဒီဟာကိုသဘောပေါက်ဖို့ဝေးနေတာနိဗ္ဗာန်လည်းဒီတိုင်းပဲသဘောပေါက်ဖို့ဝေးလို့အဝေးတဲ့နော်ဒါကြောင့်ဝေးသောတရားဒါကြောင့်နိဗ္ဗာန်ဒီတဘာပဲရှိလို့သူ့ကိုခန္ဓာဖွဲ့တဲ့ထဲမထက်နိုင်ဒါတော့အဲ့ဒီလိုမျိုးအတိတ်နာဂပိစပံအတွင်းပြန်အကြံအမှုအယုတ်အမြအနည်းဝေး အဲ့ဒီလိုဖွဲ့လို့ရတဲ့တရားမျိုးကြမှာခန္ဓာလို့ခေါ်ပါတယ်တဲ့။တော့ခန္ဓာဆိုတာဒါပြောတာအသေးစိတ်သိချင်သတိပဋ္ဌာန်တုတ်ကိုလာတက်ပါ။ကြောင်ညာလေးကလည်းထည့်ရသေးတယ်။ကဲဒါဥပါဒာနဲ့ခန္ဓာဆိုတာလေးဖတ်ပါဦး။ဥပါဒာနဲ့ခန္ဓာတဏဒိဋ္ဌိတရားတို့ဖြင့်ဆွဲလန်းနိုင်သောလောကီစိတ်စေတသိက်ရုပ်တရားများကို ဥပါဒာနဲ့ခန္ဓာဟုခေါ်သည်။ဟုတ်ပြီ။အခုနကဥပါဒံကဘယ်နှပါလဲ။ ဥပါဒံ၄ပါးပါဗျာအာ no no no no ဒါတရေကိုပြောတာ sorry ဟောတရေကို2ပါးပါဗျာအေးတရေကို2ပါးနော်ဟောဒီတရေကို2ပါးနေပြီးတော့သူ့ကိုလာဆွဲမှာနော်မှတ်ထားနော်တဏှာဒိဋ္ဌိဆိုတဲ့တရေကိုဥပါဒံ2ပါးကနေပြီးတော့သူကလောကီစိတ်တွေစေတသိက်တွေရုပ်တွေကိုဆွဲမှာလောကုတ္တရာတရားဆွဲလို့ရလားမရပါဗျာမရဘူးဒါတော့တဏှာနဲ့ဒိဋ္ဌိရဲ့ domain ကအတဏှာအဲဒိဋ္ဌိဆိုကြပါစို့အတူအတူသဖြင့်ဒိဋ္ဌိ သူတို့သူတို့ရဲ့ဒါနှစ်ခုလုံးပြောကြပါစို့ဗျာတဏှာဒိဋ္ဌိသူတို့ဆွဲနေတဲ့ဟာကလောကီအာယုံမှာပဲဆွဲလို့ရတယ်လောကုတ္တရာမက်တွေဖို့တည်းဆွဲလို့မရဘူးဒါကြောင့်မလို့တဏှာဒိဋ္ဌိရဲ့နယ်ပယ်ဒီလောကီစိတ်လောကီအဲပြီးတော့စေတသိက်ပြီးတော့ယုတ်အဲ့ဒါလောကီတရားနော်ဒါတော့အဲ့ဒီတရားတွေဒီဒီဥပါဒံဆိုတဲ့တဏှာဒိဋ္ဌိတို့ရဲ့အလန့်မီတဲ့နယ်မြေအလန့်မီတဲ့နေရာ ဖြစ်တဲ့အတွက်ကြောင့်သူတို့ကသူ့ကိုအမြဲတမ်းအာယုံပြုတယ်ဒီတရားတွေအာယုံပြုတယ်အာယုံပြုတဲ့အတွက်ကြောင့်မလို့ဥပါဒံကဆွဲလန်းအပ်တဲ့ခန္ဓာထားပါတော့ဗျဥပါဒံကလူကြီးလို့ဆိုကြပါစို့နော်ကိုကနေကြည့်နေမယ်ဆိုကြပါစို့ဩဒီကောင်နဲ့ငါနဲ့မြေထဲမှာရှိတယ်တဏှာနဲ့ဒိဋ္ဌိကကြည့်နေတာဒါတော့ဒီကောင်နဲ့ငါစားရမယ့်ဟာတွေပဲငါဖမ်းရမယ့်ဟာတွေငါဆွဲရမယ့်ဟာတွေလို့ပြီးတော့မှနော်အဖမ်းခံရတာဒါတော့အဖမ်းခံရတာကဘယ်သူတွေလဲလို့မေးရင်လောကီစိတ် စေတသိက်ယုတ်ထပ်ပြောစမ်းပါလောကီစိတ်စေတသိက်ယုတ်ပါဗျာအေးအဲ့ဒါကိုအစွဲလန်းခံစွဲလန်းနိုင်တော့ဆိုတော့အဲ့ဒါပြောတာဒါတော့ဒီမှာစွဲလန်းမဲ့တရားကနှစ်ပါးဘယ်သူတွေလဲတဏှာနဲ့ဒိဋ္ဌိပါဗျာအဲ့ဒီတဏှာဒိဋ္ဌိကသူ့ကိုလာစွဲမှာသူ့ကိုလာဖမ်းမှာသူ့ကိုလာချုပ်မှာအချုပ်ခံရမယ့်ဟာတွေကြည့်လိုက်တော့လောကီစိတ်စေတသိက်ယုတ်ဘယ်သူတွေလဲထပ်ပြောစမ်းဗျာလောကီစိတ်စေတသိက်ယုတ်ပါဗျာ အဲဒါတော့ကောင်းပြီလောကီစိတ်စေတသိက်ရုပ်တွေဒီနော်ဒီတဏှာဒိဋ္ဌိအဖန်ခံရမယ်အစွဲခံရမယ်တရားတွေဖြစ်တဲ့အတွက်ကြောင့်မလို့တဏှာနဲ့ဒိဋ္ဌိစွဲလန်းအပ်သော အစွဲလန်းခံရမယ်ခန္ဓာဒါကြောင့်သူ့ကိုပါဠိလိုဥပါဒါနနဲ့ခန္ဓာပေါင်းဥပါဒါနဲ့ခန္ဓာပါအဲအဲ့ဒါပြောတာ ဥပါဒါနကတဏှာဒိဋ္ဌိခန္ဓာက သူအစွဲခံရမယ်ဟောဒီလောကီခန္ဓာနော် အဲ့ဒီလောကီခန္ဓာကိုခန္ဓာတဲ့ထက်နော်ဒါတော့ဥပါဒါနဆိုတဲ့ပုံနဲ့ခန္ဓာဆိုတဲ့ပုံအခုတွဲတာသဘောပေါက်ဘူးမလားမှန်ပါဗျာအေးဥပါဒါနဆိုလို့ရှိရင်ဘသူကိုပြောတာလဲတဏှာနဲ့ဒိဋ္ဌိအဲတဏှာနဲ့ဒိဋ္ဌိအဲ့ဒီတဏှာဒိဋ္ဌိကဆွဲလမ်းမဲ့ခန္ဓာဆိုတာကြတော့ဘယ်တရားတွေလဲလောကီစိတ်စေတသိက်ယုတ်ပါဗျာအေးအဲ့ဒါအဲ့ဒီတော့လောကီစိတ်စေတသိက်ယုတ်တွေဒီ တဏှာဒိဋ္ဌိအစွဲခံရမဲ့ခန္ဓာဖြစ်လို့ပါဠိလိုဥပါဒာနဲ့ခန္ဓာပါဗျာအဲအဲ့ဒါလိုလေးမှတ်ပါနော်အဲ့ဒီဥပါဒံချုပ်ထားတယ်သူများမကြည့်ပါနဲ့ကိုယ့်ဘာသာကိုလက်ညှိုးထိုးလိုက်ကိုယ့်ဘာသာကလည်းညှိုးထိုးလဲလွယ်လွယ်လေးအဝေးကြီးရှာမကြည့်နေနဲ့နော်ဒါကြီးကဘသူချုပ်ထားလဲခုဥပါဒာနဲ့ချုပ်ထားဥပါဒံချုပ်ထားတယ်ဒါကြောင့်မလို့ဝိပဿနာရှုတဲ့ခါကျတော့ဘသူခန္ဓာရှုနေရတာလဲဒီဒီမိမိရဲ့ခန္ဓာဥပါဒာနဲ့ခန္ဓာမျိုးပဲဒါရှုနေရတာ မြင်မြင်နဲ့ကြားရင်ကြားတဲ့နိုင်နိုင်နဲ့စားစားတဲ့ထိထိတဲ့သိသိတဲ့ဆိုတာဘယ်မှာလဲဆိုတော့ဒီမှာဒါတော့အဲ့ဒီတရားတွေကဒီမှာရှိနေတဲ့ဥပါဒဏ်တွေပဲအဲဥပါဒဏ်တွေရဲ့အာယုံပြုရာခန္ဓာကြီးဖြစ်နေလို့ဒီခန္ဓာမှာပေါ်တာကိုရှုရတာနော်ဒါတော့မြင်စေခဏဥပါဒဏ်နဲ့ခန္ဓာပဲကြားစေခဏဥပါဒဏ်နဲ့ခန္ဓာ မြင်မြင်စေကြားစေနားစေစားစေထိစေတိစေအဲ့ဒီခဏခဏခဏတွေမှာအဲ့ဒီ moment အဲ့ဒီ moment အဲ့ဒီ moment လေးတွေမှာနော်မရှုလိုက်ရင်အဲ့ဒီဥပါဒံကလာဥပြီးတော့မှဆွဲပလိုက်မှာ ကပ်ပလိုက်မှာဖမ်းပလိုက်မှာဒါကြောင့် तू မလာအောင်လို့ဝိပဿနာလေးနဲ့ကာထာကာထာကာထာမှတ်ထားမှတ်ထားရတာဒါတော့ तू မလာအဲ तू မလာနိုင်အောင် ရှုရင်အဲ့ဒီခန္ဓာဟာဥပါဒံရဲ့ခန္ဓာဟုတ်ပါဦးမလားရှုနေရင်မဟုတ်ပါဗျာရှုနေရင်မဟုတ်ဘူးလွတ်သွားပြီ ဒါတော့လွတ်သွားပြီဆိုတဲ့ခါကျတော့နော်တဏှာဒိဋ္ဌိမဆွတ်လိုက်ရင်နော်အဲ့ဒီအဲ့ဒီတဏှာဒိဋ္ဌိမဆွတ်လိုက်တဲ့အတွက်ကြောင့်မလို့ဟောဒီခန္ဓာနဲ့ပတ်သက်လို့နောက်အနာဂတ်မှာနောက်တဲ့ဒုက္ခတွေပွားစရာရှိသေးလားမရှိပါဗျာမရှိဘူးလေတဏှာဒိဋ္ဌိဒါသမှုရိယသဘောပဲဒီသမှုရိယကြောင့်မလို့နောက်ထပ်အဲမဆွဲလန်းတဲ့အတွက်ကြောင့်မလို့နောက်ထပ်ဒုက္ခသစ္စာခန္ဓာအဝိဘက်အကျိုးလာစရာမရှိတော့ဒါကြောင့်မလို့အကြောင်းကိုတတ်တာဘာကိုတတ်တာလဲအကြောင်းတတ်တာပါဗျာပစ္စုပန်ခန္ဓာကိုရှိတဏှာဒိဋ္ဌိမလာနိုင်တဏှာဒိဋ္ဌိမလာနိုင်တာပယ်လိုက်တာပဲ ဒါသမုဒယသစ္စာပယ်တာပဲ။နော်ဒါကြောင့်မလို့အခုဒီဝိပဿနာရှုတဲ့အခါကျရင်ဥပါဒနဲ့ခန္ဓာရှုတယ်ဆိုတာဟာဘယ်ချိန်ဖြစ်တယ်လဲမေးမြင်စေကြားစေနားစေစားစေထိစေတိစေမှာ ဖြစ်တယ်အဲ့ဒီဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီအခိုက်မှတ်ရတာနော်ဒါကြောင့်မလို့အဲ့ဒီအခိုက်မမှတ်လို့ရှိရင်ထိုခန္ဓာတွေသည်နယ်မြေအပြင်ပြောရင်တဏှာဒိဋ္ဌိဥပါဒရဲ့နယ်မြေမှာရှိလို့ဒီယုတ်ဒီစိတ်ဒီနံဒီခန္ဓာတွေကို နော်ဥပါဒံရဲ့နယ်မြေထဲမှာရှိလို့ဘာခန္ဓာလို့ခေါ်မလဲဥပါဒာနဲ့ခန္ဓာပါဗျာအေးဘု து ခန္ဓာပဲဖြစ်ဘုရားခန္ဓာလည်းဒါပဲနော်ဘုရားကနော်တဏှာကဒါလွတ်ထားဒီယုတ်ဒီခန္ဓာဆိုရင်ယုတ်မှန်ရင်တွေ့လားလောကုတ္တရာမရှိဘူးလောကီပဲရှိတယ်လောကုတ္တရာယုတ်လို့မရှိဘူးမြတ်စွာဘုရားကို နော်သူကိုယ်ကိုသူမစွဲပေမဲ့ဘုရားကသူကိလေသာလွတ်ပြီးတော့သူခန္ဓာသူမစွဲတော့ဘူးမစွဲပေမဲ့သူများမြင်တော့သူမစွဲဘူးလားစွဲပါလေဗျာစွဲတာပေါ့နော် တရားနာတွေလည်းဒီတိုင်းပဲလေဆွဲတာပဲဥမာဥပလုံထေရီမ तू ကကိလေသာကုန်လို့ရဟန္တာဖြစ်ပြီးဒါပေမဲ့တွေ့တယ်မို့လားအရင်သမားနဲ့တွေ့တော့ဘာလောက်ခံလဲရလဲမတော်မတရားပြုကျင့်ခံရတာမှန်ပါဗျာ။ကဲ तू ကိုယ်တိုင်ကရဟန္တာဖြစ်နေပြီသို့တော်လည်းပဲဟိုကနော်အရင်သမားကသူ့ကိုကြည့်တဲ့ခါကျတော့ तू ကသူ့အနေနဲ့ကြည့်တာဒါအမျိုးသမီးချောချောလှလှပဲမြင်တာဒါရခါကျတော့ဟောရုပ်မှန်ရင် ကိုကိုကိုအာယုံမပြုတ်ပဲလေသူများတော့ကိုကိုတော့တဏှာဒိဋ္ဌိနေပဲအာယုံပြုတ်တော့မယ်ဒါကြောင့်ရုပ်မှရင်ဘယ်သူရုပ်ပဲရှိရှိတဏှာဒိဋ္ဌိရဲ့အာယုံဖြစ်လို့ဥပါဒာနဲ့ခန္ဓာကြီးပဲအခန္ဓာကြီးပဲလေဥပါဒာနဲ့ခန္ဓာကြီးပါဥပါဒာနဲ့ခန္ဓာကြီးပဲဘယ်သူရုပ်ပဲဖြစ်ဖြစ်နော်အနည်းအမြင့်မခွဲခြားတော့ဘူးဒါကြောင့်အဲ့ဒီဥပါဒာနဲ့ခန္ဓာတွေမှာတဏှာဒိဋ္ဌိလာဆွဲလို့အဲ့ဒီမဆွဲအောင်လို့နော်မှတ်ရတာကောင်းပြီဒါတော့ယုတ်တင်နံနေလောကီစိတ်စစ်လောကီယုတ်တင်နံတွေက ဘာခန္ဓာလဲလို့မဲ့ရဲ့ဥပါဒါနဲ့ခန္ဓာဘာခန္ဓာလဲဥပါဒါနဲ့ခန္ဓာပါဗျာ။နော်ဥပါဒါနဲ့ခန္ဓာတဲ့။ကောင်းပြီအောက်တဘက်ကလေးဖတ်လိုက်ပါဗျာ။ဥပါဒံမစွဲနိုင်သောခန္ဓာတဏှာဒိဋ္ဌိတို့ဖြင့်မစွဲလန်းနိုင်သောမက်လေးပါးဖိုလေးပါးတွင်ပါဝင်သော ဝေဒနာတင်ညာသင်္ခါရဝိညာဉ်လေးပါးကိုတော့ရိုးရိုးခန္ဓာဟုသာခေါ်၏ဥပါဒာနဲ့ခန္ဓာဟုမခေါ်ရ။ ။အော်ဟုတ်ပြီအဲ့ဒါလေးပဲထားနော်။သူကအခုလောကီပိုင်းဆိုင်ရာတော့ဖြတ်ယူသွားပြီလေ။ဒါတော့ကြံတာကလောကုတ္တရာစိတ်၈ပါးကြံတယ်။ဘာကြံလဲ။လောကုတ္တရာစိတ်၈ပါးပါဗျာအေးဘောဒါတော့နော်လောကီစိတ်က82ပါးဆိုတော့ဒါ8ပါးနဲ့ပေါ့89လေဒါတော့ထားပါတော့လောကုတ္တရာစိတ်ကမဲ့၄ပါးဖို၄ပါး8ပါးရှိတယ်ဒါတော့မဲ့၄ပါးဖို၄ပါးမှာနော် तू က तू အဲ့ဒီမဲ့၄ပါးဖို၄ပါးစိတ်နဲ့တွဲနေတဲ့စေတသိက်တွေလည်းမရှိဘူးလား ရှိပါတယ်ဗျာ။အဲ့တော့မေလေးပါးဖိုလေးပါးဆိုတဲ့စိတ်ကဝိညာဉ်နဲ့ခန္ဓာလို့ဆိုကြပါစို့။ကျန်တာကတော့ဝေဒနဲ့ခန္ဓာ၊တင်ညက်ခန္ဓာ၊သင်္ခါရခန္ဓာ။ဒါတော့နံခန္ဓာလေးပါးမကြံခဲ့ဘူးလား။ကြံပါလေဗျာ။ကြံခဲ့တယ်။ဘာဖြစ်လို့လဲဆိုတော့လောကုတ္တရာစိတ်ဆိုတဲ့အခါကျတော့နံခန္ဓာပဲရှိတယ်။ရုပ်ခန္ဓာပါသေးရဲ့လား။မပါပါဗျာ။မပါဘူးလေရုပ်ခန္ဓာကလောကီ။လောကုတ္တရာဆိုတော့မေလေးပါးနဲ့ဖိုလေးပါး။ဒါတော့အဲ့ဒီမေလေးပါဖိုလေးပါနဲ့တွဲနေတဲ့စေတသိက်တွေရှိတယ်လေဒါတော့စေတသိက်တွေထဲမှာ ဝေဒနာခန္ဓာတစ်ခုရတယ်သင်ညက်ခန္ဓာတစ်ခုရတယ်ကြံတာတွေကသင်္ခါရခန္ဓာမေလေးပါးဖူလေးပါးကြတော့ဝိညာဉ်နဲ့ခန္ဓာဒါတော့အဲ့ဒီဝေဒနာတင်ညာသင်္ခါရဝိညာဉ်ကဒီမေလေးပါးဖူလေးပါးမှာရှိနေတဲ့ဟာတွေအဲ့တော့မေလေးပါးဖူလေးပါးမှာရှိနေတဲ့ဒီခန္ဓာလေးပါးကြတော့တဲ့သူကလောကုတ္တရာလောကီကိုကြော်ပြီးတော့လောကုတ္တရာနေမြေတဲ့ဝင်သွားတဲ့ခါကျတော့ဒီတဏှာဒိဋ္ဌိလိုက်ဖမ်းနိုင်တဲ့နေမြေကြော်သွားပြီ ဒါတော့လောကုတ္တရာတရားဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကဆွဲလန်းလို့မရတော့ဘူးနော်မဆွဲလန်းတော့ဘူးဆွဲလန်းလို့ဒိဋ္ဌိနေလဲလိုက်ဆွဲလို့မရဘူးတဏှာနေလဲဆွဲလို့မရဘူးအတခုတော့ရှိတယ်နော်ဒိဋ္ဌိကသောတာပန်မှာတော့ဒိဋ္ဌိပြုတ်ပြီးသို့တော်လည်းသဂရကံအနာကံကအဲဟိုရင်ကြတဲ့သဂရကံအနာကံတို့ကြတော့တဏှာပြုတ်ရလားမပြုတ်သေးပါဗျာမပြုတ်သေးဘူးနော်ဒါတော့တဏှာတော့မရှိဘူးလားရှိပါတယ်ဗျာရှိတယ်ကောင်းပြီအရှင်ဘုရားဒါဆိုလို့ရှိရင် သောတာပန်တဂရကအနာဂါနေကကောမစွဲဘူးလားဆိုစွဲတယ်မစွဲဘူးလားစွဲပါတယ်ဗျာစွဲတယ်ဒါပေမဲ့အဲ့ဒီအစွဲကဒိဋ္ဌိမပါတော့တဲ့အစွဲမျိုးဒိဋ္ဌိပဲ့ကြံနေခဲ့ပြီဒိဋ္ဌိကပဲ့ကြံတော့အဲ့ဒီအစွဲတွေကြတော့ तू ကလေအရိယာလည်းဖြစ်ပြီးတော့အခါကြတော့သူတို့အစွဲကဦးဇင်းတို့တာမန်ပုရိသေစွဲတယ်လို့မျိုးမဟုတ်တော့ပြဲပြဲလေးစွဲသွားတာနော်အထက်ကိုရောက်လေပြဲလေအထက်ကိုရောက်လေပြဲလေ तू ကရေကျဲသွားတယ်လို့ပေါ့စွဲနှုံးကပျော့ပျော့သွားတယ်ဒါတော့ သောတာပန်မှာလည်းအစွဲရှိသေးတယ်တဂရကလည်းအစွဲရှိတာပဲလောဘအစွဲသို့တော့သူတို့အစွဲတွေကဥစဉ်တို့ပုထုဇဉ်အစင်းခောက်ခောက်ကြည့်လို့တော့မဟုတ်ဘူးဒါကြောင့်မလို့သူတို့မှာတဏှာရှိသေးလို့သောတာပန်တဂရကံဒီအရက်ထက်ရွာထဲမှာပဲသားနဲ့မရနဲ့စီးပွားရှာတော့မှရှိသေးတယ်တအားကြီးတော့များများမကွာလာဘူးသို့တော်လည်းဘုရားတရားတန်ခါယုံကြည်မှုနဲ့တရားတရားဘာဝနာနဲ့ပတ်သက်တဲ့လောကုတ္တရာနဲ့ပတ်သက်လို့သီလနဲ့စောင့်ထိန်တာနဲ့ပတ်သက်လို့တော့တော်တော်ကွာတယ် သို့တော်လည်းပဲသူတို့ကသားမရရှိသေးတဲ့အတွက်ကြောင့်မလို့သူ့မှာပစ္စည်းဥစ္စာပိုင်ဆိုင်မှုတို့သားမရပိုင်ဆိုင်မှုတို့အပေါ်မှာတော့သူတို့လည်းပဲရှိတယ်ရှိတယ်နော်သားမရပေါ်မှာနော်ချစ်တဲ့စိတ်ပစ္စည်းဥစ္စာပေါ်မှာငါဟာလို့သုံးတဲ့စိတ်သို့တော်အဲ့ဒီပေါ်မှာကသူက နော်ဆင်ကျင်တဲ့အခါကြလို့ရှိရင်ယုံ nant သဘောပို့ထင်ရှားတယ်အတ္တမရှိဘူးဒီသူတို့ကတရားထုတ်တော့ကနေပြီးတော့မှယုံ nant ကို အဲကွဲပြီးတော့မှတဏအဲဒိဋ္ဌိပြောက်ပြီးတော့မှတက်ကာဒိဋ္ဌိပြောက်ပြီးတော့မှယုံ nant ပေါ်သွားတာမဟုတ်လားမှန်ပါဗျာဒါတော့ဝိပဿနာရှုတဲ့ခြင်းတော့ကယုံ nant ကိုမြင်ပြီးတဲ့အခါကျတော့နောင်ပြန်ဆင်ခြင်လိုက်တဲ့အခါဆိုရင်နော်သူပုဂ္ဂိုလ်တ attva ဖြစ်မတွေ့တော့ဘဲနဲ့ဘာနဲ့တွေ့လဲဆိုရင်ယုံ nant ဖြစ်တွေ့တယ်ဘာဖြစ်တွေ့လဲယုံ nant ဖြစ်တွေ့တာပါယုံ nant ဖြစ်တွေ့တဲ့အတွက်ကြောင့်မလို့သူတို့မှာအဲဒိဋ္ဌိကကွာခဲ့ပြီးပြီဒိဋ္ဌိကွာတဲ့အတွက်ကြောင့်ဟိုဘက်ကတဏှာကပြော့တယ် နော်ပုထုဇဉ်တွေလို့ဟာဒါမှမရရင်သေးရမယ်ဘာဖြစ်တယ်ညာဖြစ်တယ်ဒီလိုကြီးရှေမနိုင်လက်မနိုင်တောကပြပါတာမဖြစ်တော့ဘူးတဏှာရှိတယ်လို့ပြောပေမဲ့အဲ့ဒီတဏှာကပြဲပြော့ပြော့ပြဲပြဲဖြစ်တာလဲတဏှာမျိုးအစွဲမျိုး နော်အဲ့ဒါမျိုးဒါတော့ကောင်းပြီသူတို့ကတဏှာရှိသေးတယ်ဆိုရင်ဟောဒီမက်တွေဖိုတွေပေါ်တဲ့အခါမှာနော်တဏှာနဲ့ကာမအာယုံကိုခံစားသလို enjoyment လုပ်သလိုမျိုးနိဗ္ဗာန်ဆိုတဲ့အာယုံအငိမ့်တက်ကိုလည်းသူတို့ဘာကြောင့်မလို့မဆွဲတာလဲမဆွဲတော့ဘူးလားဆိုတော့ မစွဲဘူးတဲ့ကောင်းမှန်းတော့သိတယ်ဒါပေမဲ့နိဗ္ဗာန်ရဲ့အေးချမ်းမှုကြတော့ကာမဂုဏ်အာယုံကိုကြိုက်မိသလိုမျိုးမဟုတ်ဘူးနော်မှတ်ထားနော်အဲ့ဒါလေးက၄နှစ်တယ်ဒါလေးကဟိုပြောရခဲ့တယ်နိဗ္ဗာန်ကိုသူတို့လည်းကြိုက်တယ်ကောင်းမှန်းသိတယ်အဲ့ဒီကောင်းမှန်းသိလိုက်တာကနိဗ္ဗာန်ဆိုတာကတဏှာနဲ့စွဲလို့ကာမဂုဏ်အာယုံကိုစွဲတဲ့အရာမျိုးမဟုတ်ဖက်နဲ့ဩနိဗ္ဗာန်ဆိုတာသင်္ကတဆိုတဲ့နယ်ပယ်ကြီးဖြစ်ပြနေတဲ့သင်္ကတနယ်ပယ်ကြီးကနေမဖြစ်မပြတ်တော့ပဲငြိမ့်နေတဲ့ နော်အသင်္ကတနယ်ပယ်ပဲလို့အဲ့ဒီကောင်းတဲ့ဘက်ကနေပြီးတော့မှအဲ့ဒါလိုပဲသူကတိလိုက်တယ်နားလည်လိုက်တယ်လက်ခံလိုက်တယ်ဒါပေမဲ့အဲ့ဒီနိဗ္ဗာန်ကိုသူကတန်ခါနေမစွဲဘူး။ဘာဖြစ်လို့လဲဆိုရင်နိဗ္ဗာန်ကလည်းအနတ္တသဘောပဲဟုတ်တော့မဟုတ်လား။မှန်ပါဗျာ။နတ္တသဘောအဲ့ဒါကြောင့်မလို့နိဗ္ဗာန်ကိုကြတော့ကောင်းဤဩဒါအိဋ္ဌံဒုက္ခံအိဋ္ဌံလိုအပ်နော်အဲအိဋ္ဌံလိုအပ်တဲ့တရားကန္တန်နှစ်တပွက်ကောင်းပါတကားအဲ့ဒီလိုမျိုးစိတ်ထဲကနှလုံးသွင်းတယ်။ဒါတော့အဲ့ဒီလိုမျိုးနှလုံးသွင်းလိုက်တာဒီကောင်းတယ်လို့ပြောတာ သို့တော့အဲ့ဒီကောင်းတယ်လို့ပြောတဲ့အထက်မှာတဏှာမပါဘူးဘာမပါဘူးလဲတဏှာမပါပါဗျာတဏှာမပါသောတာပန်နဲ့တဂရကံသောတာပန်ပြီးတဂရကံတက်တော့တခါနိဗ္ဗာန်နဲ့ပြန်မတွေ့ဘူးလားတွေ့ပါရဲ့ဗျာတဂရကံနဲ့အနာကံတက်တခါနိဗ္ဗာန်နဲ့ပြန်မတွေ့ဘူးလားတွေ့ပါရဲ့ဗျာတွေ့တယ်အဲ့ဒါလို့တွေ့ပင်တွေ့တော့လည်းပဲအဲ့ဒီနိဗ္ဗာန်ကို तू ကတဏှာနဲ့မဆွဲဘူးအိဋ္ဌံကံတံအောနှစ်သက်ဘွယ်လူလားဘွယ်ကောင်းတာပဲဆိုတော့အဲ့ဒီလိုမျိုးပဲနော်ဟိုမြင်တယ်သိတယ်နားလေတယ်ဒါတော့ဦးဇင်းတို့ တဏှာဒိဋ္ဌိနဲ့ကာမဂုဏ်အာယုန်တွေပြုလို့ကြိုက်တယ်လို့မျိုးနော်ဆွဲသွားတာမဟုတ်ဘူးဒါလေးလည်းမှတ်ခဲ့ပါနော်တဏှာနဲ့ဆွဲတဲ့အရာမျိုးကြတော့ဟာရောက်ကိုရမှဖြစ်မှာနော်ရှိကိုရှိမှဖြစ်မှာနော်အဲ့ဒါမျိုးအဲ့ဒီလိုမျိုးဆွဲသွားတယ်ဒါကြောင့်ဒီတဏှာဒိဋ္ဌိတွေကတဲ့သူတို့ကအဲ့ဒီမစ်လေးပါဖူလေးပါလောကုတ္တရာနယ်ပယ်တွေကိုရောက်တဲ့ခါကျတော့သူတို့ရဲ့နယ်ပယ်ကျော်သွားပြီလိုက်လို့မရတော့ဘူးနော်တရားလို့မရတော့တဲ့အတွက်ကြောင့်မလို့သူကကြံနေခဲ့တယ်ကြံနေတော့ သူတို့ဆွဲလို့မရတာကမေလေးပါးဖိုလေးပါးမှာရှိနေတဲ့နံခန္ဓာလေးပါဘယ်သူတွေလဲဆိုရင်ဝေဒနာတင်ညာသင်္ခါရဝိညာဉ်လေးပါပါခင်အဲ့ဒီလေးပါကြတော့ဆွဲလို့မရတော့ဘူးတဲ့ဒါတော့ तू ဆွဲဆွဲလို့မရတော့ तू ကအာ तू ကအဲ့ဒီခန္ဓာရှစ်မှာဥပါဒါနဆိုတဲ့စကားလုံးထည့်လို့ရပါအောင်မလားမရတော့ပါခင်ဗျာမရတော့ဘူးဒါဆိုဘာပဲကြံခဲ့လဲရိုးရိုးခန္ဓာပါခင်ဗျာအေးခန္ဓာဆိုတဲ့စကားလုံးလေးတစ်လုံးပဲကြံခဲ့တယ်ဒါတော့လောကုတ္တရာတရားမှာ လောကုတ္တရာခန္ဓာသည် ဥပါဒံရဲ့နယ်မြေကနေလွတ်မြောက်သွားတဲ့သူ့ကိုခန္ဓာလို့ပဲခေါ်လို့ရတယ်အစုတော့ဟုတ်သေးတယ်သို့တော့တဏှာကဆွဲလို့ရသေးလားမရတော့ပါဗျာဒိဋ္ဌိကောရသေးလားဗျာမရတော့ပါဗျာဒါကြောင့်မလို့သူ့ကိုဥပါဒနဲ့ခန္ဓာလို့ခေါ်လို့ရပါတော့မလားမရပါဗျာမရတော့ဘူးခန္ဓာလို့ပဲခေါ်လို့ရတယ်ဒါကြောင့်ခန္ဓာတက်တက်ကလေးပဲဖြစ်သွားပြီဥပါဒနဲ့မြည်ကြော်လို့တဲ့နော်ဒါကြောင့်ဒီနေ့နော်ဒါလေးနဲ့ ကဲရွတ်ပြီးတော့ပူဇော်ပြီးတော့မှဆုံးသက်တာပေါ့ဗျာမာစီဆော်တော်ကြီးရဲ့လင်္ကာလေးဆိုလိုက်ပါအောင်နော်ထင်လွဲตาရထင်လွဲตาရဆွဲလန်းတာ နှစ်ဖြာဥပါဒံငါငါဥစ္စာဆွဲနိုင်တာဥပါဒာနဲ့ခံရုပ်ဝေတင်ညာသင်္ခါရဝိညာအင်္ဂါတံအဲဟုတ်ပြီနော်အဲအဲ့ဒါပဲထားလိုက်အောင်နော်မနေ့ပြန်ကြအဲ့ဒါတွေရှင်းမယ်ဒါတော့ထင်လွဲတယ်ဆိုတာကနော်အထင်လွဲတာကဒိဋ္ဌိ အထွေလဲတာပါလဲဒိဋ္ဌိပါဗျာဒိဋ္ဌိဆိုတာအမှားတာကိုဒါအတ္တမဟုတ်တာယူသူအတ္တလို့ထင်နေတာမဟုတ်လားမှန်ပါဗျာအမှန်ခန္ဓာ၅ပါးပဲအနတ္တပဲလေตายရတယ်ဆိုတာကတဏှာတဏှာကตายရပြီးစွဲတယ်ဒိဋ္ဌိကအထင်လွဲမှားပြီးတော့စွဲတယ်ဒါဒိဋ္ဌိနဲ့တဏှာကိုပြောတာစွဲလန်းတာကဥပါဒံဒါကြောင့်ဒါတော့ဥပါဒံဆိုတဲ့စွဲလန်းတတ်တဲ့သဘောတည်နော်ဒိဋ္ဌိနဲ့စွဲခြင်းတဏှာနဲ့စွဲခြင်းလို့အစွဲလန်းနှမျိုးရှိပါတယ်တဲ့သူတို့ကဘယ်လိုစွဲတယ်လဲဆိုရင်အဲ့ဒီခန္ဓာ၅ပါးကိုသူကစွဲတာလေ ဒါကြောင့်ဘလို့ဆွဲတယ်လဲဆိုရင်ငါလို့ဒိဋ္ဌိကဆွဲမယ်တဏှာကတော့ငါဥစ္စာလို့ငါပိုင်တယ်လို့ဆွဲတယ်နော်ဒါသူတို့သူတို့အပေါ်နဲ့အောက်ပဲနော်တဏှာကငါပိုင်တယ်ဆိုတဲ့အနေနဲ့ဆွဲတာ that is mine that is mine တဲ့သူကတစ်ချိန်လုံး mine mine mine mine လောက်နေတာငါဟာငါဟာငါလို့ပြောနေတာနော်ဟိုကတော့ it ဘာလဲ that is i that is i နဲ့လောက်တာအဲ့ဒါကြတော့ i ဆိုတာငါငါငါနေရာတကာငါနော်အဲ့တော့ ငါငါငါလို့ပြောတာကဒိဋ္ဌိ that is mine mine mine လို့ပြောတာကလောဘတဏှာအဲ့ဒါလိုနီးနဲ့ခန္ဓာကိုစွဲပါတယ်တဲ့ခန္ဓာ၅ပါးကိုအဲ့ဒါဒါတော့အဲ့ဒီနှစ်ပါးကအစွဲခံရတဲ့ခန္ဓာကိုဥပါဒါနဲ့ခန္ဓာဒါတော့ဥပါဒါနဲ့ခန္ဓာတွေဆိုတာဘာတူလဲဆိုအောက်ကပြောတယ်လောကီမှာရှိနေတဲ့ယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတာဘယ်နှပါလဲ၅ပါးပါဗျာအဲ့ဒီ၅ပါးကဘာဘာခန္ဓာလောကီခန္ဓာ၅ပါးနော် လောကီနဲ့ပဲဒီဘက်မှာရှိတဲ့ခန္ဓာ၅ပါးဒီဘက်ကမ်းမှာရှိတဲ့ခန္ဓာ၅ပါးမြက်လို့ပြောရင်တော့ဒီဘက်ကမ်းလို့ပြောနော်နိဗ္ဗာန်ကဟောဘက်ကမ်းကိုဒါကြောင့်အဲ့ဒီဟာကတော့မနေ့ဖြင်ကြမှာဆက်ရှင်းပါမယ်ဒီနေ့ကတော့နည်းနည်းလေးအချိန်လေး15မိနစ်လောက်10မိနစ်လောက်ခိုးလိုက်မိတာ sorry ပါအခုတော့နော်ကင်သာဓုလေးခေါ်ပြီးတော့ဆုံးသက်ကြအောင်သာဓုသာဓုသာဓုသာဓုကဲအားလုံး30ပုံ